ဘုန်းကြီးတို့ဒီနေ့က2022ခုနှစ်ဇွန်လ19ရက်တောက်ကြနေ့ထေရဝါဒဓမ္မကမ္မဋ္ဌာန်းလမ်းစဉ်သဘောတရားရေအပိုင်း290သုံးချကျင်လာမြတ်ပဋ္ဌာန်းဒီမှာကောင်းစီပေးတာတော့ဟောကတခါကောင်းစီပေးပေးတာပြိကအခြေခံတရားများကို လေလာခြင်းဆိုတဲ့အနေနဲ့ဘုန်းကြီးတို့ညနေပိုင်းသဘောတရားရေးပိုင်းကိုသင်ဖို့ရည်ရွယ်ထားပါတယ်။တော့ပထမဆုံးဘုန်းကြီးတို့ပဋ္ဌာန်းတရားတော်တွေကိုလေ့လာကြမယ်ဆိုတော့ပဋ္ဌာန်း24ပစ္စည်းဟုအချင်းချုပ်ပေါ့24ပစ္စည်းကိုအတူတူရွတ်ဆိုပူဇော်ကြမယ်နော်။ပြီးမှဘုန်းကြီးတို့ဒီတရားတော်များကိုဖြည်းဖြည်းချင်းလေ့လာကြရအောင်။အားလုံး 24ပစ္စည်းကိုအတူတူရုပ်စုပူဇော်ကြမယ်ေတုပစ္စယော အာရမဏပစ္စယောအဓိပတိပစ္စယော အနန္တရပစ္စယော သမဏန္တရပစ္စယော သာဇာတပစ္စယောအညမညပစ္စယောနေတယပစ္စယော ဥပနိတိယပစ္စယောကုရိဇာတပစ္စယောပစ္ဆဇာတပစ္စယောအာတိဝနာပစ္စယောကမ္မပစ္စယောဝိပါကပစ္စယောအာဟာရပစ္စယောဣန္ဒိယပစ္စယောဇာနာပစ္စယောမေဃပစ္စယောသံယုတ်တပစ္စယောဝိပယုတ်တပစ္စယောအာတိပစ္စယောနတ္ထိပစ္စယော ဝိကတပစ္စယောအာဝကတပစ္စယောတိဘုန်းကြီးတို့ပဋ္ဌာန်းကိုလေ့လာကြတဲ့အခါမှာရွတ်ဆိုယုံပူဇော်ယုံတတ္တမောပဲနဲ့ဒီပဋ္ဌာန်းတရားတွေရဲ့အနတ္တိဘဝသိပြီးကျင့်တတ်အောင်သင်ပေးဖို့ရည်ရွယ်ထားပါတယ် ပဋ္ဌာန်းတရားတော်ဆိုတာဘုန်းကြီးတို့ဗိဓမာတရားတွေထဲမှာပါတယ်ဒီကျန်တဲ့ဗိဓမာတရားနဲ့အဲတော့ဝိနည်းတရားတွေသုတ်တန်တရားတွေများရဲ့လူရင်းကိုလည်းသိထိုင်ကောင်းပါတယ်ဘုန်းကြီးတို့မြတ်စွာဘုရားဟာတတ်တော်80ဟောတော်45ဟောပါလုံးပေါ့ဝိနည်းတတ်တော်တွေကို ဝိနည်းတ attva အပေါင်းတို့ဟာတရားတော်ဟောပြောဆုံးမပါတော်မူခဲ့ပါတယ်ဘုရားဟောထားတဲ့အနေနဲ့မှတ်တမ်းတင်ထားတဲ့တရားတွေကဘေကသုံးပုံနိက900ရာဒီလိုတမတ်ထားပါတယ်ဘေကသုံးပုံဆိုရင်ဘုန်းကြီးတို့စာအုပ်ပေါင်း20ရှိတာပေါ့နော်ဒါတွေမှတ်စုခြင်းတော့ပေးပြီးသားဖြစ်တဲ့အတွက်မပေးတော့ဘူး ဣရိကသုံးပုံနိက9ရဆိုရင်တော့ဆောင်းပေါင်း40ပေါ့ဒါတွေကမဂရဘာသာပါဠိဘာသာဖြင့်မှတ်တမ်းတင်တာဒီတော့ပါဠိတော်အနေနဲ့ပြောရင်ဣရိကသုံးပုံနိက9ရဆိုဒါဘုရားကိုပါဠိတော်လို့ခေါ်တယ်အဲ့ဒါအုပ်ပေါင်း40ရှိတယ်ဒါကဟိုပဲမဂရဘာသာပါဠိဘာသာဖြင့်ပဲထပ်ဖွင့်ထားတဲ့ထကရာ စောက်ပေါင်း50ထုတ်ရှိပါဒါတွေကလည်းကျင်းနေတဲ့အတွက်ထပ်ဖွင့်တဲ့ပါဠိဘာသာပြန်ထပ်ဖွင့်တာမာဂရဘာသာပြန်ထပ်ဖွင့်တဲ့ဒီကာက26ရှိပါညောဒါလေးတွေသိထားဖို့ရည်ကြည်တော့နော်အဲတော့ဒီဘုရားဟောထားတဲ့တရားတွေကိုတူရတူရစုပေါင်းပြီးတော့အစုရည်၃ကိုခွဲလိုက်တာပေါ့ဗျာ ခုနဘုရားရှင်45ဝါပါလို့ခေါ်ထားတဲ့တရားလေးခုနခွဲလိုက်တဲ့ကကြတော့ပိက3ဘုံဆိုပိကမြည်နေပိက3ဘုံဆိုခွဲဘုန်းကြီးဒီမှာမတ်ဆူလေးလေးပေးထားတယ်ပေါ့နော်ဒီမတ်ဆူလေးနဲ့နည်းနည်းလေးစင်ကြည့်တော့မတ်ဆူလေးနဲ့စင်ပြီးတော့ပို့ပြီးတော့နားလည်နိုင်တော့ဒီတိုင်းဆိုရင်တော့ နားလို့ခက်တယ်အဲတော့သုံးစုခွဲလိုက်တာပေါ့နော်ဒီမှာတော့စာသံပင်အဓိကတော့ဗမာလိုနားလည်ပြောရင်ဝီနီးရဲ့သုတ်တန်ရဲ့ဝိဓမာရဲ့ဒီလိုသုံးစုခွဲလိုက်တော့ဒီပိဋကဒေတမှာဒေသနာတစ်ခုစီဒီပိဋကဒေတမှာပေါ့ရှင်ဒေသနာတစ်ခုစီမှာသူ့ဘယ်သူ့ကိုအကြောင်းပြုဘယ်ရဒေတာမှာဘုရားရှင်ဟောတော်မူကြောင်းနောက်ခံ အကြောင်းဏ္ဍာန်တိတိပါပါတာများပါပါရှိအဲ့ဒီလိုဟောတဲ့ချိန်ဟောတဲ့ကာလဟောတဲ့ဒေတာဟောတဲ့ဌာနဟောတဲ့ပုဂ္ဂိုလ်စသည်အစွမ်းဖြင့်မထင်ရှားတဲ့ဒေနာကိုထင်ရှားအောင်ဒီပြတတ်လို့ဏ္ဍာန်လို့ခေါ်တယ်။ပြောဝိနိပိရိကဝိနိပိရိကယာမှာတိခါဘုတ်တိတိပေါ့နော်။ဘယ်တိခါဘုတ်ကဘယ်ပုဂ္ဂိုလ်ဘယ်အကြောင်းကြောင့်ပြည့်ညတ်တယ် အကြောဝိနိသိက္ခာပုဒ်တွေအသီးသီးဆိုင်ရာဆိုင်ရာဝတ္ထုဤတံပုဂ္ဂိုလ်ပရမပညာဒုတိယပညာဒီလိုလုံးရင်အဘတင်တယ်ဒီလိုရင်မသိဘူးဆိုအပတ္တိနာပတ္တိဒီလိုခွဲခြားဟောတာသုတ်တံသုတ်တံပိရိကသုတ်တံပိရိကမှာလဲသုတ်တံသီသီဒေသနာသီသီမှာဆိုင်ရာဆိုင်ရာဏိတံပုဂ္ဂိုလ်ဘုရားဟို မင်္ဂလာတုတ်ပဲလှမ်းချိလိုက်ပါတော့အေဝံဝိတုရိယကံတမယဟုတ်လားအဲ့မှာဖယ်မှာဟောတယ်နတ်သားတရားကိုအကြောင်းပြဟောတယ်ဗာညာပေါ့ဒါမျိုးတွေဆံရဆံရမှာဏိတံတို့ပုဂ္ဂိုလ်တို့ဝိထုများဒီပထမတန်ခါလာတင်စရာမှတ်တမ်းတင်ခဲ့တဲ့ထင်ရှားပေါ့ရှိနေပါအဲဒီဝိနိပိဋကနဲ့သုတ်တံပိဋကပေါ့ဒီနှစ်ခု ပါဒေသနာတိတိမှာပုဂ္ဂိုလ်မျိုးမျိုးဒေတာမျိုးမျိုးအကြောင်းမျိုးမျိုးဟောထားဟောကြားတာဖြစ်ဏိဒံစကားမှာဗမ္ပါမဖြစ်လိုအပ်ပါအဘိဓမ္မာပိရကအဘိဓမ္မာပိရကကြတော့ဘုန်းကြီးတို့ဘယ်ရဒေတာမှာဟောတယ်ဘယ်ပုဂ္ဂိုလ်ဟောတယ်စတဲ့အချက်လက်ထက်သွင်းဖော်ပြထားတာမရှိပါဘူးအဲ့ဒီလိုထက်သွင်းဖော်ပြမထားတာမလိုအပ်တော့ကြောင့် မလိုအပ်တဲ့အတွက်ဖြစ်ပါတယ်အဲ့ဒီကြောင့်မသိမကြည့်မသိပဲနဲ့ဟုတ်လားဒီတရားတော်မှာဏိဒန်းစကားခိုင်ခိုင်လုံလုံပါပါခိုင်ခိုင်လုံလုံဏိဒန်းစကားမပါရှိမှတ်တင်ဖျောက်မဟုတ်ဘူးလို့ယူဆနေတဲ့ပုံကုန်ပြီပေါ့နော်ရှင်းတော့လည်းရှိခဲ့တာခုလည်းရှိနေတာနော်တချို့နိုင်ငံတွေမှာဆိုဒီပြီးမှပြီးတော့လက်မခံတာတွေရှိသေးတယ် တကယ်တော့ဒီဗိဓမာပိကခြားပိကနှစ်ပုံနဲ့မတူဘူးအဲ့ဒီလိုဏိဒံမှာထဲဖို့မလိုတော့အောင်ပဲအလွန်ထင်ရှားနေတဲ့အတွက်ဖြစ်ပါတယ်။ဘုရားရှင်ကတောရိမြို့တတ္တဝတတ္တမဝါမြောက်ခုနဝါမြောက်ဝါဇုလာဘိနေမှာရေမီအစုံတကူပြတရားတွေပြပါတယ်။ပြပြီးတဲ့နောက်ညနေချိန်ပိုင်းမှာ အရင်ရှစ်ရှစ်ဖျားရှင်တွေရထုံတံထုံနှံစင်လာဓမ္မတာပါအတိုင်းပေါ့တာဝန်နေတာနတ်ပြည်တို့ကြွားမြန်းပြီးတော့မေတော်မိနတာမှု ပြီးတော့နတ်ပြမပေါင်းနတ်ပြမတို့ကိုနက်နက်ရှီလျားတဲ့ဘိကသုံးပုံအဘိဓမ္မာပိဋကတစ်ခုလုံးပေါ့ဝါရင်သုံးလပတ်လုံးတစ်ခါတည်းဟောတာ ဒါကြောင့်ပထမတန်ခဏတင်စင်ခါဝီနီးနဲ့တောက်တံပိရိကတွေမှာလို့တန်ခဏမတင်ပြီးပြီးတော့မှဘယ်ရမှာဟောပါတယ်ဘယ်ပုဂ္ဂိုလ်ကြောင်းပြုဟောပါတယ်ဘယ်ကြောင်းမဟောပါတယ်စရှိရှင်မဂတ္တဗမထေရမြတ်ကြီးကရှင်အနန္ဒရှင်အနန္ဒရှင်မဂတ္တဗမထေရမေးပြီးတော့ရှင်အနန္ဒကဖြည့်စရာမလိုတော့မလိုတဲ့အတွက်ပြီးမှပိရိကမှာလိုက်ကြည့်လိုက်ပေါ့နော်အဲ့မှာ ပဋ္ဌာန်စာအုပ်တွေကြည်ကြည်ပြီးတော့မှစာအုပ်တွေကြည်ကြည်ဘယ်ပြီးတော့မှစာအုပ်တွေပဲကြည်ကြည်အေဝံမေတုတံဧကံတမယဘဂဝါအစရှိတဲ့ဏိဒံစကားမျိုးထက်မထားပါဘုရားအားလုံးဘုရားရှင် အားလုံးဟာပြီးတော့မှပိဋကတော်ကိုဘတ်ချောင်းမို့တာဝတိသာနတ်ပြည်မှာဟောတယ်လေမေးလာခဲ့ရင်အဖြေကတော့ပိဋကသုံးပုံထဲမှာပြီးမှပိဋကက အကြီးအကျယ်ဆုံးအနက်နဲဆုံးတရားဖြစ်ပါတယ်။ဘုရားရှင်ဟောကြားထားတဲ့တရားတော်တွေကိုဘုန်းကြီးတို့ရေတွက်ခြင်းဓမ္မခဏပေါင်း7400ရှိပါတယ်။အဲဒီ7400ထဲမှာ4200တဝက်လုံးလုံးကဒီဘေးမှာပိဋကတ်ထက်မှာပါနေပါနောက်ပြီးတော့ဒီပိဋကပိဋကမှာတခြားပိဋကသုံးပုံ ပိဋကနှစ်ပုံနဲ့မတူတဲ့အချက်ရှိပါသေးတယ်ဝိနည်းပိဋကဓမ္မသိက္ခာပုဒ်အသီးသီးသုဒ္ဓံပိဋကဓမ္မသုဒ္ဓံတရားတော်အသီးသီးဒီလိုပေါ့မိမိတို့ရဲ့အနတ်သဘောကိုဆောင်လျက်အသီးတတိတခြားရှိနေတော့လည်းပဲဘိဓမ္မာပိဋကတရားတွေကတော့တရားတစ်ခု နားလည်မှအခြားတရားတစ်ခုနားလည်နိုင်အောင်တစ်ခုတစ်ခုအမိပြုတ် မိပြုနေပါခွဲမြတော့ကအနီးအလွန်နီးကပ်နေပါအဲ့ဒီလိုနီးကပ်နီးဆက်နေဆက်ဆက်နေတဲ့တွင်လိုရာတရားတစ်ခုကိုကွက်ပြီးထုံနှုတ်သင်ယူလေးလာလို့မဖြစ်နိုင်ပါဘူးဒီမှာတရားတွေကိုအစာဆုံးအဆက်မပြတ်နာယူမှတ်သားလေးလာမှအကွက်လဲပြီးကောင်းစွာသဘောပေါက်နားလည်နိုင်ပါ တော့ဘုရားရှင်ဟောကြားတဲ့တရားလုံးတဝက်နိဗ္ဗာန်လုံးပါဝင်တဲ့ဒီဗိဓမာတရားနော်ဒီတရားတွေဟောတဲ့အခါကျတော့ဘုရားရှင်ကတောင်းရနတ်ပြည်မှာရက်ဝါလွင်း3လဆိုရက်ပေါင်း60နော်အကြာကြီးဟောခက်လဲခက်ခဲတယ်နဲ့လဲနဲ့နေတယ်ဒီနဲ့နေတဲ့တရားတော်ကြီးကိုဒီလောက်အကြာကြီးပေါ့နော်လူပြည်မှာပေါ့လေဘယ်ပုဂ္ဂိုလ်မှတထိုင်နိုင်တဲ့စိတ်ဝင်စားသွား နာနိုင်ဖို့ခက်ပါဘယ်သူမှလည်းနာနိုင်မှာပေါ့ဒါလည်းအရေးကြီးတဲ့တစ်ချက်ပေါ့နော်တောင်လျာနတ်ပြည်မှာကြတော့ခွန်ကြီးတို့နေရာဖြင့်ကြည်လိုက်ရင်နတ်တဲ့အဖြစ်လူပြည်မှာလည်းအစပေါင်းထောင်ပေါင်းများစွာရှိနေပါလူပြည်မှာဘုန်းကြီးတို့လူတို့ရဲ့အနှစ်တရားမှာတောင်ရီတာမှာတရက်ပဲရှိနော်စရုမာတွေက250မှာ လူကြီးကနှစ် နှစ်တရားဆိုရင်တောင်ရင်သမစရုမာရိကတရက်လူတွေကနှစ်တရားမှာဆိုရင်တောင်ရင်သမတရက်အဲ့လောက်ကွာခြားနေတောင်ရင်တရက်ပေါ့နော်လူပြည်မှာတောင်ရင်တရက်လူပြည်မှာဘယ်လောက်လဲရက်ပေါင်းဘုန်းတို့တောင်ရင်တရက်ဟာလူပြည်မှာရက်ပေါင်းအများကြီးဖြတ်ပါတယ် အဲတော့လူပြည်မှာနှစ်တရာကိုတာဝတိသာမှာတရက်တာဝတိသာတရက်ဟာလူပြည်မှာရပောက်ခုနတနေ့ကို360နဲ့တွင်3600လောက်ရှိနှစ်တရာမှာရက်360နဲ့ညီမျှနေအောင်ရောဘိဓမ္မာတရားဟောတဲ့ချိန်ကာလလူပြည်ရဲ့ရက်အလိုအပြင်နှစ်ပေါင်း90ဟောရင်3လမြတ်ရှိပါတယ်အဲ့ဒါကို တောင်တွေကနတ်ပြည်ရဲ့အဲတွက်လိုက်ရင်တရက်ရဲ့အပုံအပုံ400ပုံမှာတပုံလောက်ပဲရှိတယ်နော်အဲ့တော့မိနစ်ပိုင်းလောက်ပဲရှိတော့ဘယ်လိုမှတ်ထားဘူးရောင်ရောင်ဒါကြောင့်မို့တောင်တွေကနတ်ပြည်ရှိနတ်ပြမာတွေနဲ့ဆက်ကြောင်လာတိုက်တောင်းကနတ်ပြမာတွေဟာလူလူရဲ့ရာပြည့်ရက်60တိုင်ဟောရမယ်ပြီးတော့မှတရားတော်ယူ တရားတော်ကြီးတစ်ခုလုံးကိုတထိုင်နဲ့အသာကလေးအေးစီစီနာယူနိုင်ပါတယ်နော်အထိုင်ဖြတ်ဆရာမလို့ဘာမှမကြောက်သူတို့ရဲ့နတ်တရားဖြစ်အဲတော့ဒီလိုတစ်ဆက်တည်းဆက်တိုက်ဟောတော်မူရမယ်ဘိဓမ္မာပိကတော်ရောတထိုင်နဲ့အပိတာဟောနိုင်ဟောမိနေရာဟာတာဝရိယနတ်ပြည်ကိုဖရာအလုံးကရွေးချယ်တော်မူတာဖြစ်ပါတယ် ဒါပြင်လည်းဒေါလိသနတ်ပြည်မှာမေရောမိနတာအမှုရှိတဲ့မှုပြုပြီးတဲ့ဘေးမှာတရားတော်ကြီးကိုဟောတော်မူခြင်းအပြင်မေရောကိုကျေးဇူးအထူးဆက်လေးရှိဒီမှာပဲဘုရားရှင်ကြီးရဲ့ဘုရားရှင်တဲ့ဓမ္မတာပါဒါတွေစဉ်းစားစရာဖြစ်တော့နော်ဒါလည်းစဉ်းစားစရာအချက်တစ်ခု နေတော့ဒီတောင်းနိသနတ်ပြည်မှာဟောတော်မူခဲ့တဲ့ဗိဓမာတရားတွေကလူပြည်ကိုဘယ်လိုရောက်လာသလဲဒါလည်းမေးစရာပေါ့လူပြည်ကိုဘယ်လိုရောက်လာသလဲဆိုတော့ဖြေတော့တောင်းနိသနတ်ပြည်မှာဗိဓမာတရားတွေဟောတဲ့ဘုရားရှင်ဟာလူပြည်နေရဲ့အချိန်ခါပေါ့တတ်မှတ်ပြီးဆောင်းခံခြင်းရောက်ရင်ဗာပြတယ် तू ကလူသားဘုရားဆောင်းခံစားခြင်း စာမှာလေရင်ချင်းငယ်ဆုံးရင်ဆုံးအောင်မယ်နားချိန်နားမှာဟုတ်အဲ့ဒီလိုအဲတော့ပြီးမှတရားသွားဟောတယ်ဟောပြီးတော့ခါကျတော့ဆုံးခံချိန်ရောက်ရင်ဘာဖြစ်လာလဲနေမိတရုပ်ပါတဆူဖန်ဆင်းပေါ့ဖန်ဆင်းပြီးတော့ကိုလုံးဒီဟောကြားပြီးတော့တရားကိုဆက်လက်ဟောကြားဖို့ဒိဋ္ဌံနေနော်နေရာနေဟိုမှာဆုံးခံချိန်ရောက်နေမိတရုပ်ပါတဆူဖန်ဆင်းပြီးတော့ ဟောနေဒီဒီဟောပြီးအဲ့ဒီတရားနေပဲဒီဟောပါဒိဋ္ဌဒိဋ္ဌပြီးတော့ပဲကြွားလူပြည်ကြွားလူပြည်ကြွားပြီးမြောက်ကျွန်းမှာဆွမ်းခံပါဆွမ်းခံပြီးတဲ့နောက်ပါမှာအနောတအိမ်တို့ကြွားပေါ့ဒီမို့ချိုးပေါ့အဲ့မှာဆွမ်းဖုံးပေးအဲ့ဆွမ်းဖုံးပေးပြီးတော့သန္တကုနန္တာတော်သူကြွားပြီးနေတန်စေတော်ကိုပါအဲ့ဒီခါမှာသင်္ကတ္တနကုမြို့မှာ ဝါဆိုးနေတဲ့ရှင်သာရိပုတ္တရာရှင်များကဘုရားရှင်ထံမှာတကိုးနဲ့ကြွပါတယ်စံပင်ရင်တကိုးနဲ့ကြွဝိတိဝငပြုစုကျွပြုစုပါတယ်ဟုတ်နော်နှိပ်ပေးတာလို့ဘာလို့ပေါ့ဗျာအဲ့ဒီခါမှာဘုရားရှင်ကရှင်သာသာရိပုတ္တရာငါဘုရားဒီကနေ့တော့ပြီးတော့မှတယောက်တည်းဒီလောက်ဒီလောက်ဟောပြီးပြီအဲ့လိုနှိပ်အဲ့လိုကျင့်ကြုံမိတ်လာပါ နော်ရှင်သာရိပုတ္တရာကပညာရမှဣတရေရတဲ့ပုဂ္ဂိုလ်ဆိုတော့ဘုရားကအကျဉ်းကြီးဟောထားတဲ့တရားတွေကိုနော်ဤပေါင်းများစွာချက်ထွင်ပြီးအကျယ်သိနိုင်ပါတယ်ဘုရားရှင်ကနေတန့်စင်ပြီးတော့ညာချမ်းချိန်မှာတာဝန်ရင်သာသူကြွတော်မူပါတယ်ကြွတော်မူပြီးနေမိသားရုပ်ကိုနေမိသားရုပ်ကဘုရားတော်ကွယ်ပြောက်စေပြီးတော့ဒီသို့ဘုရားရှင်ဟောကြားတဲ့တရားတော်မှာဆက်ပြီးတရားဟောပါတယ် နော်အဲတော့ဘုရားရှင်ဆုံးခံချိန်မှာနေမိတာဘုရားရှင်ကိုမိမိနေရာမှာတည်စေပြီးတရားဆက်လက်ဟောကြားစေတယ်ဒါဝိဒသမကွယ်ပြောက်ပြီးတခါညနေချိန်ပြန်ကြွလာပြီးထိုနိမိတ်ဘုရားရှင်ကွယ်စေပြီးအဲ့ဒီနေရာမှာပဲထင်ရှားဖြစ်ပြီးတရားတော်ဆက်လက်ဟောပါအဲ့ဒီလိုအပြောင်းလဲဖြစ်တာဖြစ်မှုကိုဘယ်သူတွေတကယ်တကိုးကြီးတဲ့နတ်ပြမာတွေပဲသိပါတမန် တကူတိတ်မရှိတဲ့နတ်တွေသိဖို့မလွယ်ပါဘူးမသိနိုင်ဘူးလို့ဆိုပါတယ်အဲတော့ဘုရားရှင်သာရိပုတ္တရာကဘုရားရှင်ထံသင်္ကသနဂိုကနေပြန်ကြွလာပြီးတော့နော်သင်္ကသတူနေခဲ့တဲ့ဝါဆိုတဲ့မျိုးကိုပြန်ကြွလာပြန်ကြွလာပြီးတော့ကို သူ့ရဲ့တပြိယဟန်900ပေါ့နော်ဘုရားရှင်ဟောကြားလာတဲ့အကျင့်ကို သူ့ရဲ့ဉာဏ်တော်ပြီးချက်ထွင်ပြီးတော့မကျင်းမကျဲအလဲလက် သင်ကြားပို့ချပေးဒီရန်နေ900ကဘယ်လိုလဲဆိုရှင်ရှေးအတိတ်ဘဝနင်းလို့သာ900နော်ကတ္တဝများစွာပြလဲဒီကနင်းလို့သာ900ဖြစ်ကူကြီးထဲမှာနေခဲ့ကြကူကြီးအတိတ်ကြည်ပုံရပါကူကြီးရဲ့ဒီဒီအပေါ်ပြန်မှာချိတ်ဆွဲပြီးနင်းလို့သာနေကြအဲ့ချိန်မှာရန်တော်များကဒီပြီးမှတရားတွေရုပ်ဖတ်ဖို့ဆိုဒါတွေတရားမှလည်းမသိပါဘူး ဒါပေမဲ့ဒီတရားတော်တွေကိုအာယုံပြုပြီးနာခဲ့တဲ့ကုသိုလ်ကောင်းမှုကြောင့်သူတို့ကကောင်းတဲ့ပုံပွားတွေကြောင့်ပြီးနောက်ဘုန်းကြီးတို့ဘုရားရှင်လက်ထက်မှာအပိဓမ္မာတရားတွေကိုအရင်ဆုံးနာခဲ့ရတာပေါ့ဘုရားရှင်သာရိပုတ္တရာဟောကြားတဲ့တရားတွေကိုသူကတခါတည်းနဲ့တခါနာနဲ့သူတို့မှတ်သားမိကြတော့ရှင်သာရိအဲ့မှာကြည်လိုက်နော်ဘုရားရှင်ကဟောမိမိလာယောဂဝါနဲ့ဓာဝရိတာမှာဟောခိုင်းတယ် နေ့လေဆုံးခံချိန်မှာဒီမှာလာအပန်းချိန်နဲ့ဒါကုတ်တာငါဒီနေ့တော့ပဲဒီပဲဒီဟောပြီးပြီအချင်းချုပ်ပဲပြောလာမယ်ရှင်သာရိပုတ္တရာသူညာနဲ့ချက်တွင်ပြီးဒီတပည့်ရန်တွေကိုတခါဟောလိုက်ဒီရန်တော်တွေကလည်းအရင်ပါမီဒူးတွေရှိတဲ့အတွက်တခါဟောနာမှတ်မိအဲ့ဒီတိုင်းပဲနေတိုင်းနေတိုင်းနော်ဟောတယ်ဝါရင်သုံးလပါလုံးပေါ့ နေစဉ်ဝါရင်းသုံးလပါလုံးနေနေစဉ်နေစဉ်ရှင်သာဂုတ္တပတိမြောက်ကလည်းဘုရားရှင်ထံသွားဘုရားရှင်ကျင့်ဟောတဲ့ပြီးတော့မှမိမိညာမကျင်းမကျင်းချက်ထွင်ဟောတယ်ပေါ့နော်နေစဉ်ဟောကြားကြတယ်ညာ900နေစဉ်ဟောကြားညာ900ကလည်းဗိဓိမာပါရမီတူတွေရှိခဲ့တဲ့အတွက်တစ်ချိန်တည်းသင်ကြားမှတ်သားနာယူနိုင်ပါတယ်တကြုံတရင်ကျော်လာပြီကနေအဖိတ်နေဆိုပါတော့ အဲ့ညမှာအဲ့ဒီနေ့မှာရှင်သာရိပုတ္တဘုရားရှင်ကဆန္ဒကုတော်မှာနေတာစဉ်ကိုလာရောက်အဲ့ဒီမှာရှင်သာရိပုတ္တသွားဝေပြုပြီးတော့အချင်းချုပ်ဟောနော်အချင်းချုပ်ဒီနေ့ဗာတရားတွေဆက်ဟောမယ်ဒီနေ့တော့ပြီးတာဟောမယ်စာရည်ပေါ့ဒီလိုပြောတယ်အဲ့ဒါကိုရှင်သာရိပုတ္တကြာနာအချင်းဟောတဲ့တရားကိုသူကလေးအကျယ်ပြန်ဟောပေါ့နော်အဲ့တော့ဟောတဲ့အချိန်ကလည်းတတိယနဲ့ချက်ပြီးဆုံးလာတယ် မြတ်စွာဘုရားကတောင်းနေတာနတ်ပြည်မှာဝိရမတရားတော်ကြီးဟောကြားလို့ပြီးလို့ချင်းရှင်သာရိပုတ္တရာလည်းလူပြည်မှာသူတပြည့်900ရဟန်းတော်တွေကိုဝိရမသင်ကြားတရားတွေကိုမကျင်းမကျဲဟုတ်လားဟောပြမိတာနဲ့တစ်ချိန်နဲ့ပဲနော်အဲ့တော့ဝိရမတရားအကျယ်ဟောတာကဘာလဲတောင်းနေတာနတ်ပြည်အကျဉ်းချုပ်ဟောတာကပဲလေဆိုစံတကူတော်ပေါ့မကျင်းမကျဲဟောတာဘာလဲသင်္ကတ္တနှစ်ခုပြီးမှာ အချင်းကျုံဟောတာအချင်းကျုံနာယူတာတော့ရှင်သာရိပုတ္တရာပေါ့နော်အကျဉ်နာယူတာတော့နတ်ပြမာတွေပေါ့မကျင်းမကျင်းနာယူတာတော့ရှင်သာရိပုတ္တရာတပည့်ရဟန်း900ပဲဒါကတော့ဘုန်းကြီးတို့ဘုရားရှင်ခုနဝါမြောက်ကာလမှာတာဝတိသာနတ်ပြည်ဝါရင်3လပတ်လုံးပေါ့နော်ပြီးတော့မှတရားကိုအကျေအမြဟောတော်မူရမှာ ပြီးတော့မှ ပြီးတော့မှပိဋကပေါ်ပေါက်လာပုံပေါ့ နှုတ်နဲ့တခါတည်းပေါ်ပေါက်လာဘူးစိတ်တော်နဲ့ပေါ်ပေါက်တာတွေရှိပါလေဒါတော့ဒီလိုပဲဘုရားဖြစ်ပြီးဘောရီညောင်မင်းအောင်မှာပေါ့နော်ဘုန်းကြီးတို့ဒါတွေကတော့ပဋ္ဌာန်းတရားဒီခဏနာကြနေတော့ဒီတရားဒီခဏနာကြဘူးပါပါနော်အဲ့ဒီမှာသုထတတ္တာဟာအဲ့ဒီယရဏဂရအဲ့ဒီနေရာမှာပေါ့နော်ယရဏဂရ 20နေရာမြောက်ဘောရီမြောက်ဘောရီပင်ရဲ့အနောက်မြောက်ရပေါ့ယရဏဂရတတ္တာသုရတတ္တာယနာစံချောင်းမှာတရင်သုံးနေမှာပြီးတော့မှတရားတွေဆင်ကျင်တာပေါ့အဲ့ဒါတော့စိတ်ထဲဆင်ကျင်တာပေါ့နော်တကယ်ဟောတာတော့ခုနဝမြောက်ကာလမှာနှုတ်နဲ့ဟောတယ်ဒါကျေဟောတာဒီလိုလေးမှတ်တာပေါ့နော်ပြီးတော့မှတရားတော်ဟာဘုရားဖြစ်ကြောင်းဘုန်းကြီးကဒီမှာ ထောက်ထားလေးနဲ့ပြောချင်ပါတယ်ဓမ္မလည်းဟိုဒီမှာတရားတော်ဘုရားဟောဒီတော့ဘုရားမှာတရားတော်တွေကလူပြည်လူလောကမှာဆိုရင်တော့အဇူကအစာဆုံးကြားနာခဲ့ရတယ်လဲဆိုရင်တော့ရှင်သာရိပုတ္တရာပေါ့နော်လူတော်လူသားတွေမှာဆိုရင်တော့ဒီတော့ဒုတိယကရှင်သာရိပုတ္တရာအတွက်ရာ900ပေါ့အဲ့ဒီ ရှင်သာရိပုတ္တရာနဲ့ဟောသူတပည့်ရန်900တပည့်သားရန်900အဲ့ဒီ900နဲ့တစ်ဆက်နော်ရန်တို့ဆက်လက်ဆက်လက်ဟုတ်လားသင်ယူလေးလာမှတ်သားခဲ့ကြမှတ်သားခဲ့တဲ့အတွက်ပြီးဒီမှာတရားတော်ကဟုတ်လားထင်ရှားတော့ဘုရားရှင်လက်ထက်ကရှိတယ်ဆိုတာဒါကိုပြောခြင်းဒါနဲ့ပတ်သက်လို့ပတ်သက်ပြီးတော့ဘုန်းကြီးတို့ပါဠိတော်ထက်ကကျမ်းများပါဠိတော်မှာပါတဲ့အကြောင်းအရာလေးထုံထုတ်ပြီးကိုးကားပြီးပြောပါဦးနော်ဘာဖြစ်လို့တချို့ကဟောပြီးမှဆိုတော့ ဘုရားမဟုတ်ဘူးဘာညာဒီလိုပြောတာပြောတဲ့ဟာတွေရှိလို့ဘုန်းကြီးတို့ဝိနည်းပိဋကပါစိတ်ပါဠိတော့ပေါ့ဝိနည်းဝိနည်းကျမ်းက၅ခုရှိတော့ပါစိကပါစိတ်ပါစိတ်ပါဠိတော့မှာဇာမျက်နှာ189မှာဗာမိတ်ထားလဲဆိုနပတ္တိနဝိဝေနဝိဝံတေဝုန်နေတုကာမော အိင်္ဂတုံတုတ်တံဒီဝါဂါထာယောဝအပိဓမံဝါပရိယာပုဏ္ဏတတုပစ္ဆဝိနယံပရိယာပါပုဏိတတိဒီဘဏတိဒါတော့ပါဠိဖတ်ပြတာဒီကြောက်ပါဘူးအထောက်ဒါတိတိကြကြခိုင်းလို့နေအဲ့ဒါဗမာလိုပြန်ရင်တော့ဂျင်ယံဟာကဲ့ရဲ့အပြစ်လို့တင်လို့တဲ့စိတ်နဲ့မဟုတ်ဘဲနဲ့မရှင်တိုက်တွန်းပါ၏ သင်ဟာတုတ်တံကို၎င်းဂါထာကို၎င်းပြီးဓမ္မကို၎င်းရှေးဥစွာသင်ယူပါပြီးမှဝိနည်းတရားကိုသင်ရပေမယ်လို့ဆိုတာဆိုပါကအဲ့ဒီကြအဘမတင်အပြစ်မရှိအဲ့လိုဘုရားကဒီပတ်စိတ်ပါလေးမှာပါတယ်နော်ဒီမှာကြည့်လိုက်နော်နော်ဒီဝိနည်းချတရားတွေကဲ့ရလို့လည်းစိတ်တော့မဟုတ်ဘူး။အဲဒါတိုက်တော့ပါတယ်။အင်းဟာဒီတုတ်တံကိုတော့ခါတော့ပြီးတော့မှအရင်ဆုံးပြန်လိုက်ပါ။ ပြီးမှဝိနည်းကိုသင်ပေးပါမယ်ဒါပြောတာအဲ့လိုပြောဆိုတဲ့ရာအဘမသင်ဒါဘုရားရှင်လက်ထက်ကလည်းရှိနေတဲ့စကားတွေပဲနောက်တစ်ခုအဲ့ဒီပါစိတ်ပါဠိတော်မှာပဲသမဏ460နော်460မှာじゃဘာပါလဲဆိုပညာပုတ်စီယာတိတုတ်တန်ဒီဩကာတံခါရပိတဝါဝိနယံဝါအဘိဓမ္မံဝါပုတ်စတိအပတ္တိပါစေတိယတဝိနည်းဩကာတိ သာရပိတဝသုတ်တန္တဝါဗိဓမဝါပု္ပစတိအပတိပါစိတိယတအဘိဓမ္မေဩကာသံဂါရိတဝါကာရပိတဝသုတ်တန္တဝါဝိညာဝပု္ပစတိအပတိပါစိတိယတဒါပါစိပါဠိ460ဒီဟာလေးဒီပါဠိလိုတွေကိုမြန်မာပြန်ပြောရရင်အရင်ရန်အမျိုးသမီးဟာ လူကရှေ့ရှေ့တုန်းကတော့ဘေကုဏီမာရီပေါ့ဘေကုဏီမာရီကနေဒီဘေကုတန်ဃာတွေဘေကုရဟန်းတော်တွေကိုပြန်မေးရတော့မသိနာမလဲအဲတော့အချင်းဘေကုဏီမာရဟန်းမမတပါဟာတုတ်တံကို မေးမြန်းခွင့်တောင်းပြီးမှဝိနည်းကိုဖြစ်စေအဘိဓမ္မာကို ဖြစ်စေမေးမယ်ဆိုရင် ဒီကဝိနည်းကိုမေးမြန်းခွင့်တောင်းပြီးသုတ်တံကိုဖြစ်စေပြီးဓမ္မဖြစ်မေးမြန်းမယ်ဆိုရင်ဒီကနောက်တစ်ခုကပါလေအဘိဓမ္မာမေးမြန်းခွင့်တောင်းပြီးမှသုတ်တံကို၎င်းဝိနည်း၎င်းမေးမြန်းမယ်ဆိုရင်ပါစေအဘာတဲ့နေနော်သူကပါလေခွင့်တောင်းတာချမေးတာတရားဒီမှာကြည့်လိုက်ပါဦးနော်အကုန်လုံးပါနေတယ်ဘာပါလဲဆိုဟုတ်လားဝိနည်းကိုဟုတ်လားခွင့်တောင်းတာသုတ်တံမေးဖို့သုတ်တံခွင့်တောင်းဝိနည်းပြီးတော့မှမေးတယ် အဲ့ဘုရားရှင်လက်တကဒီဝီနည်းတွေတောက်တာသင်းနေရပြီရှိနေရှိနေလို့ဒီစကားတွေဘုရားပြညတ်ထားတာနောက်ဘုန်းကြီးတို့တုတ်တစ်ခုထဲမှာတုတ်တံပိကထဲမှာအာခောသင်္ဃာတုတ်အဲ့ဒီတုတ်လည်းကောင်းတယ်သူကတုတ်ကလည်းရှည်တယ်ပေါ့နော်ပြီးမှလိုရင်းပြောခြင်းနဲ့ချက်လက်လေးပြောမှာပေါ့ဒီတုတ်ရဲ့အဓိပ္ပာယ်လေးကလည်းမှတ်သားစရာကောင်းနော် အဲ့ဒီသုံးလေးလည်းဘုန်းကြီးနည်းနည်းပြောပါဒီသုတ်ကကြတော့ဗာလဲဆိုတော့ချိန်မှာမြတ်စွာဘုရားရှင်သာရိပုတ္တရာရှင်မမောဂလဆာရည်တဲ့ထင်ရှားတဲ့တပည့်ကြီးတွေနဲ့အတူခေါ်တိန်ကမြည်တဲ့အင်ဂျင်တော်ကြီးမှာတရင်သုံးနေထိုင်တော်မူပါနေစွန်းစပြီးတဲ့ခါကျတော့ရှေရှေရရိယသူတော်မြတ်ကြီးကဘာလုပ်လဲဆိုတော့ ကိုယ်နဲ့တိတ်ဆိတ်တဲ့ငြိမ်သက်တဲ့နေရာသွားပြီးတော့ကိုတရားနဲ့ကိုဆင်ញံနှလုံးသွင်းနေကြတာပဲနော်တဏီကုန်ပေါ့ဗျာဇံရတဲ့ဘုဇံသမဖို့မဖို့ရတယ်လို့မဖို့နော်ဖလားသမပါတိနဲ့ပေါ့ပြီးတော့និရောဓသမပါတိနဲ့ဒီလိုတဏီကုန်နေကြတယ်နေပြီးတော့ကကြတော့ညနေပိုင်းပေါ့ညပိုင်းအချိန်ရောက်လာတဲ့ခါမှာအဲ့ဒီတပါးလေး နော်တရားနဲ့နေတာရှင်းတော့တော့ကိန်းအောင်တယ်လို့ဆိုတဘာတွေကိန်းအောင်မှထားတယ်တဘာတွေတရားဆင်ញနှလုံးသွင်းပြီးတဲ့အခါမှာမလုပ်ကြလဲညပိုင်းချိန်တော့နော်ဒီမှာရှင်မကတ္တမနဲ့ရှင်နုရုဒ္ဓရာတို့ကပါရှင်သာရိပုတ္တရာထံကိုတရားနာကိုသွားတယ်အဲ့လိုသွားနေတာကိုရှင်အနန္ဒာမြင်တယ်ရှင်အနန္ဒာမြင်တဲ့အခါကျတော့ရှင်သာရိပုတ္တရာရှင်ယူလာလေးခေါ်သွားပြီးအဲ့ဒီနောက်လိုက်သွား အဲ့တော်တော်ကိုငါးပါးရှင်သာရိပုတ္တရာဒီရောက်ရောက်တဲ့ကရှင်သာရိပုတ္တရာခေဥကျိုးစောနှုတ်ဆက်စကားပြောရှင်အနန္ဒာကိုအဲ့မှာရှင်သာရိပုတ္တရာဒီရှင်မြကြွလာတဲ့ရှင်မြငါးပါးကိုမေးပါဘာရှင်အနန္ဒာတဲ့ဒီအင်ရှင်တော်ကြီးဟာတိတ်ပြီးနှစ်သက်ပွေလျော်ပွဲကောင်းပါလေညကလည်းအပြည့်ကင်းစင်နော်တိမ်စင်ပြီးလာကလည်းသားနေလဲဆိုအင်တန် အပြစ်ကင်းစင်တဲ့သဘောတော့အင်ဂျင်ပါများလေတဲ့ပင်လုံးကျွတ်ပွင့်နေပါတယ်ပြီးတော့နတ်ပန်းများလည်းကြိုင်လိုင်းတင်းပြနေတယ်ဘုရားမူရဲ့တန်ခါတကယ်အရိယသူတော်ကောင်းတွေဆိုတော့နတ်တရားလည်းတန်တယ်များပန်းနေပန်းနန္ဒနေနဲ့ပူဇော်တဲ့သဘောရှိပါနေတော့ငါရှာနန္ဒာဒီလိုနှစ်သက်ဖွယ်ကောင်းတဲ့အင်ဂျင်တော်ကြီးဟာဘလို့နေထိုင်တဲ့ရန်ဟာ တင့်နဲ့လိုက်ဖက်ပါတယ်လို့ဒီလိုမေးတာတပါးချင်းမေးတာအဲ့တော့ရှင်နန္ဒာလည်းသူအသိဉာဏ်ရှိတယ်လို့ဖြေတာနော်ကိုကတော့အသိဉာဏ်ဆိုကိုကိုအတိုင်းတာပမာဏနဲ့ကိုဖြေတာပဲသူကတော့ဗာလဲဆိုတော့ဘုရားတရားတော်တွေကိုဟုတ်လားမှတ်သားတဲ့နေရာဘုဒ္ဓတာများတာအကြမြင်များတယ်ခေါ်တယ်ဘိကသုံးမိုးတွေဘိကသုံးမိုးနီးက900သူပဲဆောင်းနိုင်တာကောင်း ဒါတွေကိုခြေခံပြသူကအဲ့ဒါတွေကိုမြဲမပြတ်ရုပ်ဖတ်သတိဆယ်နေတယ်ဒါကြောင့်သူကဗာမိတ်လိုက်လေရှင်သာရိပုတ္တရာရှင်ဘုရားဒီသာရဏုမှာယဟန်အကြမြင်ဘုသူတ္တများမြင်အကြမြင်ဘုသူတ္တများဆိုပြိကသုံးဖို့ဆောင်းတာကိုဆိုလိုပါတယ်နော်ပြီးတော့နာကြားတဲ့တရားတွေကိုမှတ်သားလေ့လာတရားတွေကနာပြီးလို့ရင်မှတ်ထားတယ်လေ့လာမြဲမပြတ်လေ့လာနေဓမ္မ မမေ့ဘုန်းကြီးတို့တော့မဟုတ်ငငယ်တုန်းကတင်ထားတဲ့စာတွေအခုကျတော့သူတို့လည်းပြန်မတင်တော့အကုန်လုံးမေ့ပါငါကတော့ဒီစာတွေမမေ့ဘူးတင်တာမေ့ကုန်တာပဲဆရာနန္ဒကြတော့ဘုရားပြေကသုံးပုံတရားညသူကဘုရားလည်းဆောက်ရှောက်ရင်းနဲ့အဲ့ဒါတွေရွတ်ဆိုပူဇော်နေတာပဲဒီတော့ဈာနာဓာတ်တရားတွေကိုမှတ်သားလေ့လာတယ် အစလည်းဆုံးသုံးပါးသောကောင်းခြင်းရှိတဲ့တရားနဲ့နဲ့ပြည့်စုံအကျင့်မြတ်တဲ့အကျင့်မြတ်ကိုလည်းညွန်ကြားထားတဲ့တရားတော်တရားစကားများကိုလည်းနာကြားလေ့လာတယ်ဒါတွေကိုကြံစီစဉ်းစားတယ်ရှုမှတ်မယ်ပေါ့ဗျာပိဋက၄ပါးတို့ဟာပြည့်စုံပြီးပြင်စင်ကြပုပ္ပအနုအနုတ္တရကိုပဲ့ခွာနေအောင် ဆုံးမဒါတွေကိုကိုကပြိကသုံးဝဏိကငါတရားတွေကို ကိုယ်တိုင်လည်းနာကြားလေ့လာတယ်ပြီးတော့ ကိုယ်ပိုင်ညာနဲ့လည်းစဉ်းစားတယ်ပြီးတော့လေတကယ်ကျင့်ကြံထုတ်တယ်ပေါ့ကျင့်ကြံအထုတ်တိုက်တဲ့အတိုင်းဒီပိဋကတ်တွေပေါ့အငါပိဋကတ်လူပိဋကတ်ပေါ့နော်ရှင်တို့ကတော့ပိဋကတ်တွေ၄ပါးဆိုခွဲအဲ့ဒီပိဋကတ်တွေကိုအနုတ္တိယကိလေသာပယ်နိုင်အောင်ဟောပြောဆုံးမပါတယ်တဲ့အဲ့ဒီလိုနေတဲ့ယဟန်ဟာဒီအင်ဂျင်တော်ကြီးနဲ့ตาရလိုက်ဖက်ပါတယ်တင့်တယ်လိုက်ဖက်ပါတယ်ဒီလိုဖြေတော့ ဒါကိုနော်ကိုအတွေ့အကြုံကိုအခြေကိုပိုင်းခြေခံကိုရဲ့အခြေအနေနဲ့သုံးသပ်ပြီးဖြေကြတာပဲနော်ဘုန်းကြီးတို့မေးတဲ့မေးခွန်းတွေလည်းဒီလိုပဲကိုအသိဉာဏ်နဲ့ကို တိုင်းတာဆုံးဖြတ်ပြီးဖြေလို့ရပါတယ်ဒီမှာလည်းရှင်အနန္ဒာကသူ့အတိုင်းတာနဲ့သူဖြေသွားတာပဲအဲ့တော့ရှင်လာဖြေကြပြီးတဲ့အခါကျတော့ရှင်သာရိပုတ္တရာရှင်များကသူရှင်ယောဒာလေးကိုမေးတယ် ရှင်ယောရဆိုတာအချင်းမှာဘုရားစီရောက်နေရှင်ယောရဆိုတာကသူကကျတော့တပါးနဲ့နေတဲ့ပုဂ္ဂိုလ်တော်နေတော်တကယ်သက္ကန္တာထဲမှာနေတဲ့ပုဂ္ဂိုလ်ပဲဒါတော့ရှင်သာရိပုတ္တရာ ရှင်မြတ်ကြီးကရှင်ယောဒာလေးကိုမေးပြန်တယ်ငါရှင်ယောဒာရှင်အနန္ဒာတော့သူ့ရဲ့ဉာဏ်နဲ့မှထင်မြင်ထားတဲ့အတိုင်းဖြေချသွားတယ်ဒီတိုင်းပဲငါရှင်ယောဒာမေးပါတယ်နော် ဒီအညင်တော်ရတာယာတာယာဝယ်မွေးလျော်ဝယ်နဲ့ပြည့်စုံနေတယ်ဒီအညင်တော်ရဘယ်လိုနေထိုင်တဲ့ရဟန်းတော်နဲ့တင့်တယ်လိုက်ခတ်ပါကလေးလို့ရှင်ယေဝဒကိုထပ်မမေးပါမေးပြန်ပါအဲ့တော့ရှင်ယေဝဒရှင်ပြတာရိပုတ္တာသာသနာတော်ကတပါးရဲ့အေးချမ်းစွာနေထိုင်ခြင်းတော့မွေ့ရောပျော်ပိုက်သူကတပါးရဲ့နေတာကိုသူဒီ ပုဂ္ဂိုလ်ကိုကြည့်ပြီးတော့စံထားပြီးသူများကိုမဖြေကိုယ့်အကိုကြည့်ပြီးတော့ပဲဖြေမှာမိမိရဲ့အတွင်းကငြိမ်းချမ်းရေးနဲ့မပြအထုတ်ကိုယ်တန်တော်မှာဖြစ်တဲ့ကိတ္တငြိမ်းနေအောင်မပြတဘာတဲ့နေတယ်ဟိုပြောတော့ပြောတော့ဗောနော်တယောက်တည်းနဲ့တစိတ်တဲ့ဒါအပြောလွယ်တယ်ထားဖို့မလွယ်တယောက်တည်းနဲ့တစိတ်တဲ့ဒါကြည်ရှုမှတ်တဲ့အာယုံလေးပေါ်မှာကပ်ပြီးနေနိုင်ဖို့ဆိုတာတော့ခက်တာနော်အပြောလွယ်တယ်အလောက်ခက်တယ်အဲ့ဒီတိုင်ပြောသွား ယဟန်အကျဉ်းဒီသာနာတော်မှာရှိတဲ့ယဟန်တစ်ပါးဟာတပါးတဲ့အချမ်းစွာ နေထိုင်ခြင်းမှာပွင့်လျော်ပျော်ပိုက်တယ်တပါးတဲ့နေရာလည်းပျော်ပိုက်တယ်ပြီးတော့မိမိရဲ့အတွင်းတန်တန်အတွင်းငြိမ်းချမ်းရေးမှာမပြအထုတ်ဒီကိလေသာတွေငြိမ်းကုန်ပြတော့မပြအထုတ်နေတယ်ပြီးတော့မကွင်းကွာတဲ့ဇံကိုဝင်စားလျက်ဝိပဿနာဉာဏ်နဲ့ပြည့်စုံဟောသူကဇံတွေလည်းရတာဇံတွေချက်ခံပြီးတော့ဝိပဿနာတွေအထုတ်ဝိပဿနာဉာဏ်တွေ ဝိပဿနာတရားတွေနဲ့ပြည့်စုံဒါကြောင့်စိတ်ငြိမ်ရအရာမြောက်ပို့တိုးပါစေအဲ့ဒီလိုနေတဲ့ကကြစိတ်ငြိမ်တဲ့မှုကပို့ပို့ပို့ပို့ပို့ပြီးနေလို့ကောင်းတယ်လို့ဆိုပါတယ်ဒါကြောင့်မို့အဲ့ဒီလိုနေတဲ့အရာဟာဒီလိုအင်ဂျင်တော်တာယာမွေ့လျော်ပဲရှိတဲ့အင်ဂျင်တော်ကြီးနဲ့တင့်တယ်လိုက်ပိုက်ပါတယ်ရှင်ဗျာလို့လျှောက်ထားဖြစ်ဆိုပါတယ်အဲ့ဒီနောက်မှာရှင်သာဗုဒ္ဓရှင်မြတ်ကရှင်နုရုဒ္ဓကိုလည်းစောစောကမေးခွန်းတိုင်းမေးပါတယ် ရှင်သူတို့ကလည်းသူ့ရဲ့ရှင်သူတို့ကရှင်မြတ်ကြီးကလည်းသူ့ရဲ့ထင်မြင်ချက်တိုင်ဖြေပါတယ်။မရှင်သာရိပုတ္တရာအဲ့မှာကိုယ်အသိထားဖို့ရပါလဲဆို ရှင်သူတို့ကကြတော့ပါလေဒေဝစကုပင်ရရတာနော်ဒါနဲ့ပတ်သက်ပြီးအတရေရတာအဝေနီးကြီးတဲ့ကိုမြင်နိုင်တာဒါတွေနဲ့ပတ်သက်ပြီးသူကဒီအဘိညာဉ်ဆိုတာကဇန်နေပေါ့နော်ပြမဇန်နေရအောင်အထောက် ဓမ္မပရှိပါရူပဇံအရူပဇံအဲ့ဒီကနေစင်တဲ့ဘိညာဉ်တွေရအောင်အထောက်တော့ဒီဘိညာဉ်ထဲမှာဒိဗ္ဗစကုဘိညာဉ်ပေါ့နော်သူကဒါကိုကျွမ်းကျင်တယ်နမျက်စိနဲ့တူတဲ့မျက်စိအဲ့ဒီလိုကြည့်ပြီးတော့တတ္တဝါတွေချစ်ချွတ်တဲ့ပေါ်ရှင်သူကဘာရှင်သာရိပုတ္တရာတဲ့ဒီသာနာတော်မှာယဟန်ဒီသာနာတွင်မှာယဟန်တော်တပါအထူးစင်ကြယ်တဲ့နမျက်စိနဲ့တူတဲ့ဉာဏ်နဲ့လောကရပေါင်း ရာပေါင်းထောင်ပေါင်းများစွာသိမြင်တယ်နော်ဘုန်းကြီးတို့တာဝကများကြတော့ဘုရားရှင်ကလောကရပေါင်း1000နော်မြင်တယ်တာဝကများကြလောကရပေါင်း1000ပဲမြင်တယ်32ပုံကလောကရတစ်ခုလို့မှတ်လိုက်အဲ32ပုံပေါင်းများစွာ1000နော်32ပုံပေါင်း1000ပေါ့ဘုရားရှင်က32ပုံပေါင်း1000ပေါ့ဟာလောကရအဲဒီထောင်ပေါင်းများစွာ မြင်နိုင်တယ်အဲ့ဒီလိုမြင်ပြီးတော့နေတဲ့ရဟန်းတော်များဒီအင်ဂျင်တော်နဲ့ตาရလက်ဖက်ပဲရှိပါတယ်ဗျာရှောက်ထားပါအဲ့ကနေပြီးတော့ရှင်သာရိပုတ္တရာရှင်မြတ်ကြီးဘယ်သူမေးပြန်လဲရှင်မကတ္တပအရှင်မြတ်ကြီးကိုမေးပါရှင်မကတ္တပအရှင်မြတ်ကြီးဆိုတော်တော်များများသိပါတယ်ဒုတင်ရပါအေရတဲ့ရတယ်ဒုတင်73ပါလို့ဆောင်းနိုင်တဲ့ပုဂ္ဂိုလ်ရှင်မကတ္တပမထေရမြတ်ကြီးပဲ ဒီရှင်မြတ်ကြီးကဒီဒူတင်ကိုကိုယ်ကိုယ်တိုင်လည်းကျင့်သုံးတယ်ဒီဒူတင်ကိုစောင်းနေတဲ့ပုဂ္ဂိုလ်လည်းချီးမွမ်းတယ်နော်ပြီးတော့အလိုနေတဲ့ကြောင့်ဒူတင်စောက်တည်တဲ့ပုဂ္ဂိုလ်ကသင်္ကန်းနဲ့ပတ်သက်ပြီးလိုနေတာကြောင့်ဆွမ်းသင်္ကန်းကြောင်းစင်းနဲ့ပတ်သက်ပြီးအလိုနေတဲ့တင့်နေတယ်ရောင်ရဲတယ်ဒါတွေကိုယ်တိုင်လည်းကျင့်သုံးတယ်ခြားပုဂ္ဂိုလ်လည်းဒီလိုကျင့်သုံးဖို့ချီးမွမ်းတယ်တိုက်တွန်းတယ်အဲကြောင့်မို့ရှမဂတ္တဗကြီးကသူ့လုံနေတဲ့အတိုင်း ကိုယ့်ကိုစံထားပြီးတော့မိကုံကိုဖြေသွားတယ်နော်အဲ့ဒါတော့မဆရာအကြောင်းမရှိဘူးငါရှင်သာရိပုတ္တရာတဲ့ဒီသာနာတော်တွင်းမှာရဟန်းတော်တစ်ပါးဟာကိုယ်တိုင်လည်းဒီဒုတင်တရားကိုဆောင်းနိုင်တယ်ဒုတင်ရဲ့ဂုံကျေးဇူးတွေကိုချီးကျူးပြောဆိုတယ်မိမိကိုယ်တိုင်လည်းဒီဆောင်းတဲ့ကကြောင်းစီပစ္စည်းလေးပါးနဲ့ပတ်သက်အလုံးနဲ့ရောင်ရဲလေကိလေသာကင်းစိတ်တယ်လူတွေနဲ့ရောနှောခြင်းမရှိဘူး လူတွေနဲ့ရောနှောပြီးမနေဘူးလုံလဝိရိယနဲ့လည်းပြည့်စုံတယ်သီလသမာဓိနဲ့လည်းပြည့်စုံတယ်နော်ဝိမု ക്തി ဆိုအရတ္တမက်ပေါ့ဝိမု ക്തി ညာနာတသရတ္တဖို့ပေါ့နော်ဒီဉာဏ်နေနဲ့လည်းပစ္စုကလဉာဏ်ဒါတွေနဲ့ပြည့်စုံပြီးတော့ထိုအလိုနဲ့ရင်ရောင်ရွေးခြင်းစရဂုံကျေးဇူးတို့ဖြင့်ချီးကျူးပြောဆိုလို့ရှိတယ်ဒီဂုံနဲ့ပတ်သက်ပြီးတော့ရှင်မာဂတ္တပကြီး ချီးကျူးပြီးဟောတာတွေတရားတွေအများကြီးပဲ။အဲကြောင့် तू ကြင့်နေတဲ့အတိုင်းပဲရှင်ကရှင်မကတ္တဝါရဖြည့်ပေးသွားပါတယ်။ငါရှင်သာရိပုတ္တရာတဲ့။ဒီလိုအင်ဂျင်တော်ကြီးဟာအဲ့ဒီလို တူတင်ဆောင်ပြီးတော့ကြင့်နေတဲ့ပုံကုများဒါလေးတင့်တယ်လိုက်ဖက်ပါတယ်ဒီလိုဖြည့်ပါ။ပြီးတော့မှရှင်မောင်မောက်ကလန်ကိုရှင်သာရိပုတ္တရာရှင်မြတ်ကမေးပါတယ် ရှင်သာရိပုတ္တရာရှင်မြတ်ကမေးတော့ရှင်သာရိရှင်မောကလရှင်မြတ်ငါရှင်သာရိပုတ္တရာဒီသာနာတော်မှာယဟန်နှစ်ပါးဗိဓမာစကားကိုဆွေးနွေးပြောကြကြည့်လိုက်ဒီမှာဗိဓမာတရားတွေဘုရားရှင်လက်ထက်ကလည်းရှိနေဘုရားဟောတာလို့ရှိနေနော်ဘုရားဟောတာတွေလည်းရှင်သာရိပုတ္တရာဟောရှင်သာရိပုတ္တရာဟောတော့ဒီဒီယဟန်တော်များမှာဗိဓမာတရားတွေရှိနေဒါကြောင့်မို့အဲ့ဒါကုတ်ပါဗျာသူကတော့ ပြောတော့တကယ်တော့ညတကိုးကြီးတဲ့အရာအေးရတာဒါနဲ့ပတ်သက်ပြီးမပြောဘူးတကယ်ဟိုတရားနှစ်တာတာပဲမပြောမှာမရှင်သာရိပုတ္တရာဒီသာနာတွေမှာယန္နပါတို့ဟာပြီးဒီမှာတရားကိုပြောဆိုဆွေးနွေးနေကြတယ်ဒါတွေပဲချင်းချင်းမင်းများနေကြတယ်ဒီယန္တရားတရားစကားအများအားဖြစ်ပေါ်နေတယ်နော်ဒီပြီးဒီမှာနဲ့ပတ်သက်တဲ့တရားတွေမှာသူတို့မှာအများအားတွေးနေတယ်စဉ်းစားနေတယ်ဆွေးနွေးနေကြတယ် အဲ့ဒီလိုရဟန်းနှစ်ပါးသာလေအဲ့လိုရဟန်းမျိုးတွေသာလေဒီအင်ဂျင်တော်ကြီးတာယာမွေးလျော်ပဲရှိတယ်အင်ဂျင်တော်ကြီးနဲ့လိုက်ဖက်တင့်နေပါတယ်ရှင်ဗျာနော်မထေငါးပါးတို့ကတည်တည်ဖြည့်ချပြီးနောက်ပိုင်းမှာရှင်သာရိပုတ္တရာရှင်မြတ်ကြီးကိုလည်းမေးမြန်းပါတယ်ရှင်သာရိပုတ္တရာရှင်မြတ်ကြီးကသူတို့ကဗာမြာမိလဲငါရှင်သာရိပုတ္တရာတဲ့ငါတို့ကတော့ငါတို့ရဲ့ထင်မြင်ချက်တွေကိုတော့ဖြည့်ဆိုပြီးပါပြီတဲ့ ငါရှင်ကိုလည်းငါတို့ကပြန်မေးပါဦးမယ်လေဒီအင်ဂျင်တော်ကြီးဟာတာယာဝယ်ဖြစ်တဲ့အင်ဂျင်တော်ကြီးကဘယ်လိုရဟန်းမျိုးနဲ့တင့်တယ်လိုက်ဖက်ပါမရှင်ဖျားဒီလိုပြန်မေးကြပါမေးတော့ရှင်သာရိပုတ္တရာရှင်မြတ်ကြီးကဘာဖြေလဲငါရှင်မောကလန်တို့ဒီသာနာတော်မှာရဟန်းကစိတ်ကိုမိမိအလိုတိုင်းဖြစ်စရာနော်စိတ်အလိုမလိုက်အောင်စိတ်ကကိုယ်အလိုတိုင်းပြကိုယ်ကစိတ်အလိုမလိုက်ဘူး စိတ်ကတော့ကိုယ်အလိုလိုက်ရနော်စိတ်ကိုမိမိအလိုတိုင်းဖြစ်စေတယ်ဆိုလိုက်စေတယ်စိတ်ကိုကိုယ်အလိုတိုင်းဖြစ်စေရမယ်လိုက်စေရမယ်နော်စိတ်ရဲ့အလိုကိုကမလိုက်ရအဲ့ဒီလိုစိတ်ကိုမိမိလိုတိုင်းဖြစ်အောင်စိတ်အလိုမလိုက်ပဲနဲ့စိတ်ကပဲကိုယ်အလိုလိုက်အောင်ဘယ်လိုလုပ်ရမလဲမနေ့ပိုင်းနေ့လည်းညနေပိုင်းမိမိနေလို့တော့တမပတ်ဖြစ်နေနိုင်တယ် မိမိကျင့်လို့တော့တရားအပြင်ကျင့်နိုင်တယ်သူကတော့တမပတ်ဆိုရှင်မြတ်ကြီးတွေကတော့သူကဇန်တမပတ်တွေရတာတော့ဟုတ်လားဖလားတမပတ်နဲ့နေနိုင်တယ်ပြီးတော့ဇန်တမပတ်နဲ့နေနိုင်တယ်ပြီးတော့និရောဓတမပတ်နေနိုင်တယ်ဘယ်တမပတ်မှဆိုဝင်စားပြီးနေတယ်အဲ့ဒါဆိုရင်တော့စိတ်ကကိုယ်အလိုတိုင်းဖြစ်လာတယ်ကိုယ်ကစိတ်အလိုမလိုက်တော့တရားနဲ့နေဖို့ပြောတာပါပဲ သူကတရားတွေအများကြီးသိထားတာဟုတ်ရှင်မြတ်ကြီးသိထားတော့ဒါပြောတော့ဥပမာလေးနဲ့နော်ဟိုအများဆိုတာတစ်တိုင်နဲ့အပြည့်ထက်ထားတယ်နော်တစ်တိုင်နဲ့အပြည့်ရှိတဲ့မင်းပေါ့နော်သုံးဖို့အမတ်ပေါ့ဒီခေတ်နဲ့ဆိုရင်တော့အမျိုးသမီးတွေပေါ့နော်ဝန်ကြီးကြော်တွေပေါ့နော်ဝတ်စားတွေအများကြီးပဲအဲ့ဒီကကြပါလဲမနေ့မှာပြနေ့လည်းပဲဝတ်စားတွေကပေါ်လာမနေ့ကြလဲဟိုတစ်မျိုးဝင်မယ်နေ့လည်းကြတစ်မျိုးဝင်ကိုကြိုက်တာဝတ်လို့ရတော့ညနေတစ်မျိုးဝင်မယ်အဲ့ဒီလို ဝစ်ဆင်နိုင်သလိုပဲကိုကဒီသမပတ်ပြီးနေ့မနေ့ပတ်ပြီးနေ့လည်းညနေပတ်ပြီးအလိုရှိတဲ့ကိုနေလို့တဲ့သမပတ်ပြီးနေတဲ့ယဟန်မျိုးဟာဒီအင်ဂျင်တော်ကြီးနဲ့လိုက်ဖက်ညီပါလေဒီဖြေပါအဲ့လိုဖြေကြပြီးနောက်ပိုင်းမှာ ရှင်သာရိပုတ္တရာဒီပထေ၅ပါးနဲ့တူဘုရားထံသွားလျှောက်ထားပါတယ်ဘုရားထံသွားလျှောက်ထား သူတို့ရဲ့ဖြေပုံတွေမေးပုံတွေပေါ့လေမေးပုံဖြေပုံတွေကိုတပါးတပါးစီမေးပုံဖြေပုံတွေလျှောက်ထားပါတယ်ဘုရားအကုန်လုံးအဲ့မှာမေးပုံဖြေပုံလျှောက်ထားပြီးတော့ရှင်သာရိပုတ္တရာဘာဖြေလျှောက်ထားလဲဆိုမြတ်စွာဘုရားလေဒီဖြေအားလုံးမှာဘယ်ပုဂ္ဂိုလ်ရဲ့အဖြေကတော့အကောင်းဆုံးဖြစ်ပါတယ်ရှင်ဘုရားလို့ဒါလေးမေးခဲ့ပါတယ်အဲ့တော့မြတ်စွာဘုရားဘာဖြေလဲဆိုတော့ သာဟိဗုဒ္ဓတဲ့သင်တို့ချစ်သားတို့ဖြေတဲ့ဖြေအလုံးဟာပရိယတမျိုးတည်းနဲ့မှန်းနေတာပဲမှန်းနေတဲ့အတွက်အကုန်လုံးကောင်းနေဘုရားရှင်သားတို့ခေါ်ပါတယ်နော်သူတို့ဖြေလာတယ်ဖြေတို့တပါးစီဖြေလာဖြေတို့အဲ့ဒီဘုရားရှင်မှာပြီးတော့မှဘုရားရှင်က သူ့ရဲ့အဖြေကိုလည်းဟုတ်လားမိတ်ပါဦးမယ်ဆိုပြီးဘုရားရှင်အဖြေကိုလည်းမိတ်ပါဘုရားရှင်ကတော့ဘာဖြေလိုက်လဲဆိုခြေသားတာရိပုတ္တာတို့တဲ့သာသနာတော်မှာရဟန်းကဆုံးခံရမှာပြန်လာတယ်ဆုံးဖုံးပြီးပြီးတယ်ဆုံးဖုံးပြီးတဲ့ပြီးတဲ့အခါမှာနေတန်စင်တယ်ဆိုဘာလို့ရမလဲထဝဖွဲ့ခွေကိုဖြောင်းမှစွာထားကပ္ပတအာယုမှာတတိကပ်ပြီးတော့ ငါရဲ့စိတ်ကဆွဲလန်းမှုမရှိတဲ့အာသောတရားတို့မှာမလွတ်မြောက်သေးသမျှကာလငါသည်ဒီတဲ့ကိုဖွဲ့ခွေမှုမှာမဖြတ်တော့ဘူးလေဒိဋ္ဌံပြီးမှထိုင်းနေတယ်အဲ့လိုထိုင်းနေတဲ့ရဟမျိုးဟာဒါလည်းဒီတာယာဝယ်နှစ်သက်ဘွယ်ရှိတဲ့အင်ဂျင်တော်ကြီးနဲ့တင့်နဲ့လျောက်ပါပါပဲတဲ့ဒါတော့ဘုရားဖြေဖြေသွားတဲ့ဖြေပေါ့နော်အလုံးကသဘောကျလိမ့်မယ် ရှင်မြတ်ရှင်သာရိပုတ္တရာပါဝင်6ပါးကဒါတို့ခေါ်တော်မူပါတယ်နော်အဓိကတော့ဒီမှာဖြေရအလုံးကောင်းပါလေဘုရားရှင်ရဲ့တို့ဆန္ဒကပါလေဘုန်းကြီးတို့ကိလေသာမကုန်သေးတဲ့ပုဂ္ဂိုလ်များကိလေသာကုန်အောင်နော်ချိန်ရသည်များပေါ့နော်ရှင်သာရိပုတ္တရာပြောလို့မနေ့ဖြစ်ဖြစ်နေ့လည်းဖြစ်ညနေဖြစ်ဖြစ်ဘယ်ချိန်မှဆိုဟောငါစီတော့ကိလေသာတွေမကုန်မချင်းဒါတွေကတော့ရှုမှတ်မယ်ရအောင်ရှုမှတ်မယ် အရာမရှိငါဒီအလုပ်တွေမဆွတ်လို့ဘူးဆက်တိုက်လုပ်မယ်ဒီလိုဒိဋ္ဌာပြီးလုပ်ဖို့အရေးကြီးပါတယ်အဲ့တော့မှဘုန်းကြီးဗာပြောချင်တာလေဆိုမိဓမ္မာတရားဘုရားဟောတရားဆိုတာဒီကအချက်လက်ကအကုန်တော့ပြောကြမလို့ပေါ့ဒီမှာကဗာလဲဆိုတော့ထောက်ထားပြချင်တာကရှင်မောင်မောက်ကလံမေးဖြေသွားတဲ့အချက်လက်လေးနော်အားလေးတော့ဘုန်းကြီးပါဠိလေးပြန်ပြီးတော့ဖတ်ပြပါမယ်ခုနကတော့ဗမာလိုပဲပြောသွား ရှင်သာရိပုတ္တရာမေးတဲ့ခါကျတော့ရှင်မောင်္ဂလာကိုရောမြတ်ကဖြေတယ်ဒီဖြေတဲ့စကားတွေကိုပဲဘုရားထံလျှောက်ချလျှောက်ထားတယ်နော်ရှင်သာရိပုတ္တရာလျှောက်ထားတယ်အဲ့တော့ရှင်မောင်္ဂလာဘယ်လိုဖြေလဲဆိုဣဒာဟုသောတာရိပုတ္တရာဒွေဘိက္ခုဗိဓမကထံကထင်တိရှင်သာရိပုတ္တရာရှင်ဘုရားဒီသာနာတော်မှာယန္နပဗိဓမတရားတွေကိုဆွေးနွေးပြောဆိုကြတယ်နော် အသိကောင်းတယ်နော်ဒါနာတော်မှာရန်ဘာဘာတွေအဘိဓမ္မာတရားစကားတွေဒါဘုရားရှင်လက်တကထင်ရှားနေလို့ဒါတွေပြောနေကြတာဟုတ်ပြီးတော့ဘာလို့ကြလဲအဉ္ညမဉ္ညတေအဉ္ညမဉ္ညပု္ပ္ပံပညာပု္ပ္ပံဒီတပါးတပါးလေမေကုံးလေးတွေမေးကြတယ်အဉ္ညမဉ္ညတပညာပုတ်ထာဝိသစ္စံဒီနော်မေးလာတဲ့ပု္ပ္ပာလေးတွေ ဟုတ်လားမေးလိုက်ဖြေလိုက်မေးလိုက်ပြီးတော့ဖြေကြတယ်တပါးနဲ့တပါးမေးတယ်တပါးနဲ့တပါးဖြေတယ်ပြီးတော့နောဇာတန်တာရင်ဒီဓမ္မိစနေတံကထာပုတ်တိဟောတိအဲ့ဒီလိုပေါ့နော်အချင်းချင်းမေးကြဖြေကြပြီးတော့တရားစကားတွေအများအားဖြစ်ပေါ်နေတဲ့အများအားဆွေးနွေးနေတဲ့ ဒီရန်တော်တွေဟာဒီအင်ဂျင်တော်ကြီးနဲ့တာယာလိုက်ပတ်ပါတယ်ဗျာလို့ရှင်မမောက္ကလံဖြေတယ်ဆိုမြတ်စွာဘုရားအိမ်မှာဗာမိတ်တယ်နော်တာရုတာရုတာရိပုတ္တရာယထာတံမောက္ကလနောဝသမ္မာပြာကိဗျာကရမာနောဗျာကရိယာဒါတော့မြတ်စွာဘုရားကဘယ်ဖြေမစို့အကုန်လုံးတာရုခေါ်ပါတယ်နော်ခုနရှင်မြတ်တွေဖြေရတယ်လေအကုန်လုံးတာရုခေါ်ပြီးသူကဒီတိုင်းဖြေရဘုန်းကြီးဒီနေရာမှာက ဒီပိဓမတရားဟာဘုရားလက်ထက်ကလည်းထင်ရှားရှိနေတယ်ဘုရားသိမှပြုထားတဲ့တရားဆိုသိစီလို့တဲ့အတွက်ဒါလေးပြောချင်တယ်ဒါရိဗုဒ္ဓတဲ့ဒါရုဒါရုတဲ့မောက္ကလံဟာဒါကောင်းစွာဖြေခဲ့တယ်ပါပဲပြီးတော့ဗာဆက်မိန်လည်းအဲ့ဒီမှာမောက္ကလံနောဟိတာရိဗုဒ္ဓဓမ္မဂရိကောတဲ့မောက္ကလံကအဲ့ဒီလိုဒီဘိဓမတရားတွေကိုတကယ်ကိုတရားနော်ပရမတ္ထအစစ်မှန်တရားတွေကိုခေါ်တဲ့အတွက် မောက္ကလံဓမ္မဂရိကအစစ်ပဲဒါလေးမှတ်သားစရာကောင်းတယ်နော်အဲတော့ဒီဓမ္မပတိကဓမ္မရှင်မမောကလဓမ္မဂရိကအစစ်ပုဂ္ဂိုလ်ဖြစ်တယ်ဗိဓိမာတရားကိုတက်မြောက်ထားတဲ့ယန္တာများတာလေဓမ္မဂရိကအစစ်ဗိဓိမာမတက်တဲ့ပုဂ္ဂိုလ်များတော့တရားဟောတော်လေဗိဓိမာတရားတွေမဟောနိုင်တဲ့အတွက်ဓမ္မ ခေကအစစ်မဟုတ်ဘူးလို့ဒီလိုမိန်တော်ဝင်ဖြစ်ပါတယ်။ဒါကြောင့်ဘေးမှာတက်ကျွမ်းတဲ့ရဟန်းတော်များကိုဘုရားရှင်ကအဲ့ဒီမှာချီးမွမ်းထားတယ်။အဲ့ဒီချက်ကိုထောက်ရင်လည်းပဲဟုတ်လား။ဘေးမှာတရားတော်ဟာဘုရားရှင်လက်ထက်ကလည်းရှိနေတယ်။ဘုရားရှင်ကိုယ်တိုင်ဟောထားတဲ့တရားကြီးဒီလိုမှတ်ထားပါ။ပြီးတော့ဘုန်းကြီးကပြောခဲ့တဲ့အကြောင်းအရာလေးဒီပါဠိတော်ထောက်ထားလေးနဲ့ပြီးတော့မှတရားဘုရားဟောဖြစ်ကြောင်း ထောက်ထားနေပြောင်းရတယ်ပြန်ကောက်ချက်ချကြည့်ရင်ဟုတ်လားနံပါတ်၄ဘုရားရှင်ကခုနဝမြောက်ချိန်မှာ တောင်းနေတာတပ်ပြီပါဗိဓမာပိရိကတရားကိုပါလေအကျင့်ဟောခဲ့ပါတယ်ပြီးတော့နံပါတ်၄ကျတော့ပါလေဘုရားရှင်ကဒီရှင်သာရိပုတ္တသန္ဓကုနန္ဒတော်မှာနေတဲ့ချိန်ရှင်သာရိပုတ္တကိုပါလေဗိဓမာပိရိကအကျင့်တရားပြန်ပြန်ဟောခဲ့ပါအကျင့်ကျုပ်ပြောခဲ့ပါနံပါတ်၃ရှင်သာရိပုတ္တရှင်မြတ်က တရားဟောပြထားတဲ့ပြီးတော့မှတရားဒီအချင်းကိုသူ့ရဲ့ဉာဏ်တော်နဲ့ဟုတ်လားမကျင်းလို့မကျဲလို့ပေါ့မကျင်းမကျဲနော်ဉာဏ်နဲ့ချက်ထွင်ပြီးမိမိရဲ့တပည့်ယဟန်900ကိုပြန်လဲဟောကြားခဲ့တယ်အဲ့ဒီအနေနဲ့ဆင့်ပေါ့လေဒီရန်တော်တွေအနေနဲ့အဆင့်ဆင့်ပြီးတော့မှဒီဘုန်းကြီးတို့ခစ်တီအောင်ဘုန်းကြီးတို့ချိန်ပြီးအောင်နော်ဆက်လက်လေ့လာသင်ကြားခဲ့ကြ နံပါတ်5ခုနကြည့်လိုက်နော်ဘိဓမ္မာတရားနဲ့ပတ်သက်ပြီးတော့ဘုရားရှင်ကရှင်မမောက္ကလံကိုချီးကျူးသွားနော်ရှင်မမောက္ကလံမှာဓမ္မပရိဓမ္မဂတိကပုဂ္ဂိုလ်အစစ်ဖြစ်တယ်ဘိဓမ္မာဆိုရုံဏတဘာဝဟောရတာနော်ဒါကြောင့်ဓမ္မဂတိကအစစ်ဖြစ်တယ်နော်ဘိဓမ္မာတက်ကျွမ်းတဲ့ပုဂ္ဂိုလ်များကိုဘုရားရှင်ကအထုတလဲချီးမွမ်းတာနံပါတ်6 မိဓမ္မာဉာဏ်ရင့်တန်မှာနော်မိဓမ္မာတရားတွေဆိုရုပ်တရားနာမ်တရားနော်ကြောင်ကျိုးတရားတွေနော်အဲ့ဒီအဲ့ဒီရင့်တန်မှာဝိပဿနာဉာဏ်တွေကပုံပြီးတော့နော်ပြည့်စုံတယ်ထက်မြက်ပြည့်စုံထက်မြက်မှာမဉဏ်ဖွညာဆိုရနိုင်ဒါကြောင့်မိဓမ္မာဉာဏ်မိဓမ္မာတရားတွေသိရအလိုအရေးကြီးကြောင်းထင်ရှားပါတယ်နော်ဘုန်းကြီးတို့ဒါကြောင့်မို့ တကယ်လို့ပုဂ္ဂိုလ်တူတယောက်ကတရားစကားဟောတယ်အဲ့ဒီတရားစကားဘုရားရှင်အလိုတော်နဲ့ကန့်ညီမယ်ဆိုရင်ဒါဘုရားရှင်တရားတော်ပဲအခုဘုရားရှင်ကအတိမတ်ပြုတ်လိုက်တဲ့အတွက်ဘုရားရှင်လူပြည်မှာတော့ကိုယ်တိုင်မဟောပင်မဲ့လို့ဘုရားရှင်ကအတိမတ်ပြုတ်ဟောလိုက်တဲ့အတွက်ဒီပါဠိတော်တွေဟုတ်လားတွေ့ရတဲ့ထောက်ထားတွေကြည်ရင်ဒါလည်းပဲဘုရားဟောလို့ဒီလိုမှတ်သားဖို့ပါနော် ဒါပေမဲ့ဒီဗိဓမာတွေကိုမလေ့လာဘူးတဲ့ပုဂ္ဂိုလ်မကျွမ်းကျင်တဲ့ပုဂ္ဂိုလ်တရားကိုလည်းစနစ်တကျအာမထုတ်ဘူးတဲ့ပုဂ္ဂိုလ်တော့သူတို့ကတော့ယုံကြည်ဖို့ခက်မှာပါပဲဒါတွေကတော့သူတို့တော့သူတို့ကိစ္စနဲ့သူတို့ဘောဘုန်းကြီးတို့ဘာမှမပြောလို့တော့ပါဘူးပြီးတော့အခုမှဘုန်းကြီးတို့မှတ်စုရပေးထားတဲ့အတိုင်းနည်းနည်းပြောမှတ်စုပေးထားတယ်အများကြီးပေးတာဟုတ်လားခုနအကြောင်းအရာတွေပြောနေတာ ਨੇ ပြီးမှတရားတွေဘုရားတရားဖြစ်ကြောင်း ထောက်ထားနဲ့ပြောနေတာနဲ့မဆုပေးတဲ့အကြောင်းအရာမပြောရသေးဘူးဒီမှာကြည့်လိုက်မယ်နော်မဆုမှာဘုန်းကြီးတို့တရားတော်တွေကိုဟောဟောလိုက်ခွဲလိုက်ရင်ဝီနီးရဲ့တုတ်တန်ရဲ့ဝိဓမာ၃မျိုးပေါ့နော်အဲ့ဒီ၃ခုကတစ်ခုနှစ်ခုမတူဘူးဗျဒါကြောင့်ဒီမှာမဆုလေးရေးပေးတာနော်ဝီနီးဝီနီးကိုအာနာဒေသနာလို့ခေါ်တယ်အချင်းချင်းနေနော်တုတ်တံပိရကကြ ဝိနိပေတကဝိနိပေတကဝအာနာဒေသနာသုတ်တံပေတကကျတော့ဝဟာရဒေသနာလို့ခေါ်တယ်။ဟောမှာမဲလေးနော်။ဗိဓမာပေတကကျပရမတ္ထဒေသနာလို့ခေါ်တယ်။ဘာလို့ဝိနိပေတကကိုအာနာဒေသနာလို့ခေါ်ရတယ်လဲ။ရှုံးခြင်းပေါ်ရအပြစ်လိုက်နာပေါ်ရအပြစ်နော်ဒါတွေကိုအာနာဆက်ပြီးဒါတွေမလုပ်ရဘူး။ဒါတွေလုပ်ရင်အာဘတ်တဲ့နေနော်။ဒါတွေကျင့်ရမယ် ဒါလည်းမကြိမ်အာဘတဲ့ဝိနည်းသိက္ခာပုမပါစီကလေးပါလို့သမတိသိဆိုင်လို့ဘုန်းကြီးတို့ဒီတီလာတွေပဲကြီးလိုက်ပါနော်ဟိုလွယ်ကူအောင်များနားလေးအောင်ပြဆဘာတီလာကိုရင်လေးတွေဆိုရင်ဘုန်းကြီးတို့ဒါကိုခွက်ချပြီးသင်ရနော်ဒီဆဘာတီလာမှာဂရုလဟုဆိုခွဲပြီးတော့ဘုန်းကြီးတို့သင်ရတာရှေးကပါဏာရိပါတော့အာရိနာနာအပြမစီကကာမေတုမုဒ္ဒဝါဒသူရမယဒါ ကရုပါတိခါဘုတ်ခေါ်တယ်ဒီငါးဘုတ်ကျူးလွန်သွားရင်ဒီကိုရင်ဟာလိုလက်လိမ့်ပြတယ်နောက်ငါးပါးပေါ့ဝိကာလဘောဇနာတို့နေသကိတမာလာခန္ဓာဥစ္စာတေနမာဒနာဇာတိရူပရွှေငုကိုင်းတာဒီငါးပါးကျရင်လူကတိခါဘုတ်ဒါဆိုရင်သူကဘာပေးလို့ရတယ်လို့မလဲရဘူးရေရန်တဲတာချမှတ်ဖို့ဒီလိုမိတ်တာနော်ပြောချင်တာဒီမှာရှောင်းကျင်ပေါ်ရပြည့်ဆိုတာက ဝါရိတသီလပါပဲလိုက်လာဝပြည့်စာရိတသီလရဟန်းတော်များကြတော့ဘုန်းကြီးတို့ချစ်မှုတွေရှိတယ်ဘုန်းကြီးတွေဒီရဟန်းတစ်ပါးကိုရဟန်းခံပေးပြီးအခုမကြိုင်တော့ရဟန်းခံပေးလို့ရှိပါအဲ့ဒီဝိလာတဲ့ရဟန်းတော်များကိုရင်များဒီရဟန်းများသူတို့လည်းသီလသမာဓိပညာတွေမကျင့်တတ်မကျင့်တတ်တဲ့ဘုန်းကြီးတို့သင်ပေးရမသင်ပေးရင်ဘုန်းကြီးမှာပြစ်ရှိတယ်နော်ဒါဘုရားတခါတည်းပညာတာ ဒါလိုက်နာဖို့ရကျင့်ဝတ်မှုခေါ်တယ်နော်ကိုကတပည့်မွေးတာဒီတပည့်တွေကိုသီလသမားတွေပညာနဲ့ပြည့်စုံသင်ပေးရမယ်ဒီတပည့်တွေကလည်းဘုန်းကြီးရဲ့ဝင်ရောက်စားတွေလောက်ပြရမလောက်ရင်လည်းသူတို့ကအပြစ်ဖြစ်တယ်ဒါလိုက်နာဝင်ကျင့်တပည့်ကျင့်ဆရာကျင့်ဝတ်ကဒါတွေပြောတယ်အဲ့ဒါတွေကိုဘုရားကအာနာဆက်ဖြင့်တိကျစွာတတ်မှတ်ဟောကြားခဲ့တဲ့အတွက်ဝိနည်းပိဋကကိုဗာလဲအာနာဒေသနာခေါ်ပါတယ် သုတ်တံပိကကိုတော့နံပိကသုံးပုံနဲ့ရှင်းတာသုတ်တံပိကကိုတော့ဘာလဲဝဟတာတေသနာနော်သုတ်တံပိကကျတော့ဘုန်းကြီးတို့ဟောဒီတ္တဝါဘာဇယရှိတယ်ဘယ်လိုသိညာမျိုးရှိတယ်နော်သူ့ဇယသူ့သိညာအာလျော်ဆိုတာဒီဘက်ကိုထင်မြင်တာဝဟတာပရိယကြွယ်ကြွယ်ပြင်ဟောထားတဲ့တရားဒေသနာများဖြစ်တဲ့အတွင်းဝဟတာဒေသနာနော်ဘုရားရှင်မသာဒါကြောင့်ဇယနဲ့ ဒီပုဂ္ဂိုလ်ပါစေဒီပုဂ္ဂိုလ်အသိညာဘယ်လိုဆိုဘုရားရှင်ပဲတည်တယ်ကျွန်တော်ဘုရားမသိနိုင်သိနိုင်တဲ့အတွက်ဒီပုဂ္ဂိုလ်ဘိဇာရှိတော့အတွက်ဘယ်လိုဟောမှတရားရနိုင်မယ်ဒီသိညာရှိတယ်ဘယ်လိုဟောမှသိနိုင်တယ်ဘုရားရှင်ပဲကျွမ်းကျင်တယ်တပိတညာဆိုဒါကိုပြောတယ်နော်အဲ့ဒါကဘယ်မှာဟောတာသုတ်တံပိဋကမှာအဲ့လိုဟောတာဒါကြောင့်သုတ်တံပိဋကကိုဟောတာဒေသနာလို့ခေါ်ပါတယ်ဘိမာပိဋကကျပရမတ္ထဒေသနာလို့ခေါ်ပါတယ် အဲ့ဒီခါကျဒီတတ္တဝါရဲ့ဇယိုက်လည်းမကြည့်တော့အသိဉာဏ်လည်းမကြည့်တော့သူကတကယ်အစစ်မှပရမတ္ထသဘောတရားတတ်တတ်ပဲကျေဝံပြည့်စုံတာဟောသွားဒါပရမတ္ထထေရနာနော်ဘုန်းကြီးတို့အချင်းချုပ်ဗိဓမ္မထသင်္ဃာဒီအချင်းချုပ်နေလေလာတော့အများကြီးပဲဒါကခုနဗိဓမ္မခုနှစ်ကျမ်းဒါကိုချုပ်ထားတာဒါတော့တဲ့ညာနဲ့လိုက်ပြီးပေါ့မလွယ်ဘူးခဏထုတ်သင်တယ်လို့လည်းမရနိုင် ခဏခဏသင်ရုံပဲဗိဓမာခုနှစ်ချမ်းအကျဉ်းချုပ်ထားတဲ့တရားနော်လောလောကုနဲ့ပဲလွယ်လွယ်မှာအများအကြာကြီးသင်ရတယ်မပြတ်သင်နေရနော်ဓမ္မသာလည်းနားတဲ့သဘောပေါက်တယ်နော်ဒီတော့ပိဋကသုံးပုံကိုဒေသနာပိဋကသုံးပုံကိုအဲ့လိုခွဲမယ်အောက်ဆက်ကြည့်မယ်အောက်ကြတော့ဒါနာ၃ရက်ပိဋကသုံးပုံဟိုခုနကဒေသနာ၃မျိုးနဲ့ ပိရိကသုံးမျိုးဒေသနာသုံးမျိုးနဲ့ဘုန်းကြီးတို့ပိုင်းလိုက်တော့ပေါ့နော်ဆုံးကဒေသနာသုံးရနဲ့ပိုင်းတာနော်အဲ့မှာပိရိကသုံးမျိုးပေါ်ကောင်းစီကနည်းနည်းလိုသွားတယ်အဲအပေါ်ပြန်တင်လိုက်စားမကိုကြီးအဲဒီကပိရိကသုံးမျိုးဒေသနာဒေသနာသုံးရဒီလိုရေးရမှာနော်ဒီနောက်ကပိရိကသုံးမျိုးနင့်ဒေသနာသုံးရอืมနင့်လေဘုန်းကြီးမဆုပေးတာလို့တော့အောက်မှာတော့ဒေသနာတွေပါနေပိရိကသုံးမျိုးနင့်ဒေသနာသုံးရ အဲ့ဒီလိုတွဲမယ်နော်ဧကသုံးပုံနဲ့ဒေသနာ300နောက်မှပြောမယ်အာနောက်တစ်ခုဆက်ကြည့်မယ်နော်အာနောက်တစ်ခုကြတော့ဗာလဲဆိုပိဋကသုံးပုံနဲ့သာသနာ300อืมပိဋကသုံးပုံနဲ့သာသနာ300ပိဋကသုံးပုံဆိုခုနတိပိစာဝိနည်းဝိနည်းတုတ်တံပိဋကဒီမှာသာသနာ300နဲ့တွဲမယ်သာသနာ300ဆိုတာနော်ဝိနည်းကိုယထာပရာရဏသာသနာလို့ခေါ်တယ်ပရာရသာသနာ သုတ်တံပိရိကကိုယထာနုလောမတာနာလို့ခေါ်ပါတယ်ဗိဓမာပိရိကကိုယထာဓမ္မတာနာလို့ခေါ်ပါတယ်ဒါနာဆိုတာဆုံးမှာပေါ့နော်အဲတော့ယထာပရာရတာနာဆိုဘာလဲဆိုဝိနိစိကံတွေကိုကျူးလွန်နေတဲ့ပုံကိုဆိုရင်ပုဂ္ဂိုလ်အမှုနဲ့တော်ညီဆိုတာအပြစ်ပြပြီးဆုံးမှာ ဒါဒါကျိုးလို့ရင်ဒီပြစ်တယ်နော်အမျိုးပေါ့ဒါကတော့ပါဠိကအထိမဖြစ်ဘူးဒါကတော့တန်ခါတိတရားပဲဒါကတော့ပါစေအာကတဲ့နေစာရုံဒါကတော့အပြစ်မရှိဘူးပေါ့အဲဒီလိုဝိနည်းစည်းကမ်းတွေကိုကျူးလွန်တာတဲ့ပုံကိုယ်တွေကိုအမှုနဲ့လျော်ညီစွာပေါ့နော်အဲ့ဒီစောစောကမပညာဘူးရတရားဒီကျူးလွန်မှုတွေပေါ်လာမှာဘုရားနေနော်ပညာပညာသွားတာနော်အဲကြောင့်ဝိနည်းစည်းကမ်းကျူးလွန်တဲ့ပုံကိုယ်တွေဟာ အမှုနဲ့လျော်ညီစွာအပြစ်ကိုပြပြီးဆုံးမတဲ့အတွက်ဝိနည်းကိုပါခေါ်တယ်ယထာပရာရသာသနာလို့ခေါ်ပါတယ်သုတ်တံပိဋကကိုတော့ယထာနုလောမသာနာဒါကြောင့်တတ္တဝါရဲ့ဇိုက်နဲ့ကိုက်ညီအောင်တမိတညာတော်ဖြင့်ဆုံးမလမ်းညွန်နော်တတ္တဝါဇိုက်တတ္တဝါရဲ့အနိညာသူနဲ့ကိုက်ညီအောင်တမိတညာတော်ရဲ့အစွန်ပဲတမိတညာတော်ပဲစွန့်နေတဲ့ဉာဏ်နဲ့အရင်စွန့်တယ်အဲ့ဒါတမိတညာတော်ဖြင့် ဆုံးမညွန်ပြထားတဲ့အတွက်သုတ်တံပိဋကတော်ကိုယထာနုလောမသာနာလို့ခေါ်ပါတယ်။နောက်ပြီးတော့မှပိဋကပြီးမှပိဋကကျယထာဓမ္မသာနာလို့ခေါ်ပါတယ်။ဘာလို့ယထာဓမ္မသာနာလို့ခေါ်လဲဆိုဒီမှာကြည့်လိုက်။နော်။ယုံ nant တဘာဝတွေအစုပုံကို ဘုန်းကြီးတို့ကပါတယ်လေပုဂ္ဂိုလ်တ attva ငါသူဘယောက်ျားမိန်းမအဲ့လိုဆွဲလန်းနေအဲ့ဒီလိုဆွဲလန်းနေတဲ့တ attva ဒါတွေကရုပ်တဘာဝတွေကဒါကနာမ်တဘာဝဒါရုပ်စုပုံပဲနာနာစုပုံပဲဒီရုပ်နာမ်ကအကြောင်းကျိုးတွေဆက်ဆက်ဖြင့်အဲ့လိုသိမြင်စေရန်ဟောကြားဆုံးမထားလို့ပြီးဒီမှာပိဋကတော်ယထာဓမ္မတာနာလို့ခေါ်တယ်နော်တ attva တွေကဘုန်းကြီးပဲဖြစ်ဖြစ်လူပဲဖြစ်နတ်ပဲဖြစ်ဟိုဒီယုံနာစုပုံကြီးမှာပုဂ္ဂိုလ်တ attva ငါးပါးယောက်ျားမိန်းမ ဒီလိုဆွဲလန်းနေတာအဲ့ဒီလိုဆွဲလန်းနေတဲ့ပုဂ္ဂိုလ်ဟာဒါတွေကရုပ်တဘာဝတွေပဲဒါတွေကနာမ်တဘာဝတွေပဲဒါအကြောင်းကျိုးတဘာဝတွေပဲဒီကြောင့်ကျိုးဆက်ဆက်ဖြစ်နေတဲ့သဘာဝကဒါအိဋ္ဌတရားတွေပဲဒါအနတ္တတရားတွေပဲဒါဒုက္ခဒီလိုခွဲခြားပြီးဟောပြဆုံးမတဲ့တရားတွေနော်ဒါယထာဓမ္မသာသနာလို့ခေါ်ပါဒီကတော့ဘုရားအဲ့နဲ့သာသနာ၃ရနေနဲ့လေနိုင်ရှင်းပြီးကြည်နိုင်ပါတယ်နောက်တစ်ခုသွားကြအောင် ဧကသုံးဖို့ကထာသုံးမျိုးအနေနဲ့လည်းဝေဖန်ပြီးတော့ဟောထားပါတယ်ဝေဖန်နိုင်ပါတယ်ဝိနည်းပိဋကကိုဘာခေါ်လဲတံဝရတံဝရကထာသုတ်တံပိဋကကိုတော့ဘာခေါ်တာလဲဒိဋ္ဌိဝိနည်းဝေထနာကထာမိဓမာပိဋကကိုတော့နာမရူပပရိစေရကထာလို့ဒီလိုခေါ်ပါတယ်ဘာလို့ဝိနည်းကဝိနည်းပိဋကကိုတံဝရတံဝရကထာလို့ ခေါ်တယ်လဲဆိုရင်ကြီးတဲ့အပြစ်သေးတဲ့အပြစ်တွေမကျူးလို့မရနော်စောင့်ထုံနည်းများကိုပြညတ်တတ်မှတ်ခဲ့တဲ့တွဲဝိနည်းကိုတောင်းရတောင်းရနော်တောင်းရဆိုအပြစ်ကြီးကိုခေါ်တယ်အတောင်းရအပြစ်သေးသေးနော်ဘုရားကသေးသေးလည်းမကျူးလွန်စေခြင်းကြီးကြီးလည်းမကျူးလွန်မရစောင့်ထိန်နည်းတွေတတ်မှတ်ဟောကြားထားတယ်ဒီဝိရိယမှာအပြည့်စုံပါတယ်နော် ဒါဆိုရင်တော့ကြီးကြီးပြည့်တဲ့နဲ့ဒါဆိုသေးသေးပြည့်တဲ့နဲ့စာရင်လို့ခွဲခြားတာဒါလိုအပြစ်မသိဘူးအဲ့ဒီလို ခွဲခြားဟောကြားတတ်မှတ်ထားတဲ့အတွင်းဝိနိပိတိကကိုတံဝရတံဝရကထာလို့ခေါ်တယ်သုတ်တံပိတိကကိုတော့ဘုန်းကြီးဒိဋ္ဌိဝိနိဝေထနာကထာနော် ပုဂ္ဂိုလ်မျိုးမျိုးဟိုရတဏ္ဍာမှာအယူဆမှားနေတဲ့ယူဆပေါင်း62မျိုးရှိတယ် နော်အဲ့ဒီ62မျိုးကို ဖြည့်ရှင်းနည်းတွေဟောတာဘုန်းကြီးတို့ဒီဓမ္မစာလာတုတ်တို့ဘာလို့ဆိုရင်ဒါတရားတွေဟောထားတာပဲနော်ဒီမိစ္ဆာဒိဋ္ဌိတွေပြည့်သွားအောင်အယူမှားတွေအယူမှန်သွားအောင်ဘယ်လိုလုပ်ရမလဲဘယ်လိုကျင့်ရမလဲဒါမျိုးတွေဟောတာဒါကြောင့်တုတ်တံပိဋကကိုဒိဋ္ဌိဝိဝိနိဝိထနာကထာလို့ဒီလိုမှတ်ထားပါ နောက်ဆုံးအဘိဓမ္မာအဘိဓမ္မာကိုတော့နာမရူပပိစေရကထာနော်ဘုန်းကြီးတို့ဒီအဓိကဘုရားကဆွဲလန်းနေတဲ့ဒီအာတဝယောက်ျားထိမင်းမထိမှတ်နေတဲ့တရားတွေကိုဒါတွေကရုပ်တွေနာမ်တွေပဲဒါတော့ရုပ်သဘောတရားနာမ်သဘောဝတရားတွေပဲနီးမျိုးစုံနဲ့ခွဲခြားအောင် အာရမဏပစ္စည်းမှကြည့်လိုက် မြင်သာတာကြည့်တစ်မျိုးဟောတယ်နေတာပစ္စည်းလို့ကြတစ်မျိုးဟောတယ်ဒါမျိုးတွေပေါ့ရုပ်တဘာဝနာမ်တဘာဝတွေသိမြင်တော့ဤမျိုးစုံ ဟောကြားထားတဲ့အတွက်ပြီးဒီမှာပြပကိုဘာခေါ်လဲနာမရူပပိစေရာကထာနောက်တစ်မျိုးဒီပိဋက၃ပုံကိုပဲဘုရားရှင်ကတိတ်ခါ၃ပါးနဲ့တကဝေဘာ၃တပ်ပြီးဟောထားပါသေးတယ် သိက္ခာ၃ပါးဆိုတာအတ္တိသီလသိက္ခာနော်အတ္တိပညာသိက္ခာပေါ့ပြီးတော့အဒီသီလသိက္ခာဒီစိတ်တသိက္ခာပြီးတော့ဒီပညာသိက္ခာ၃မျိုးပေါ့နော်ဒါမျိုးမှတ်ထားပြီးတော့သီလသမာဓိပညာပါပဲသီလသမာဓိပညာကိုအဒီလေးပို့ထည့်ထားတာဘာဖြစ်လို့ဟုတ်လားသီလသမာဓိပညာ၃ရပ်ကို ဒါနဘာမှာလည်းဒီဟာတွေအသုံးလုံးနေရှိတာပေါ့အဲတော့သူတို့သုံးထားတဲ့သီလသမားပညာနဲ့အခုဗုဒ္ဓဘာသာမှာရှိတဲ့သီလသမားပညာမတူစစ်တမ်းကြီးကွာတယ်နိုင်ရှင်မျိုးမရောက်အစင်တန်းကွာတယ်သီလပိုင်းကပဲကြည်ကြည်သမာဓိပိုင်းကပဲကြည်ကြည်ပညာပဲသူတို့တဲ့ထုကဲ့မြင့်မြတ်တာလုံးနေတဲ့အဓိပ္ပာယ်မျိုးပြောလိုတဲ့အတွက်အဓိဆိုတဲ့တရားလေးနဲ့သီလလိုတဲ့သူတို့ရဲ့သီလရဲ့ပုံပြည့်စုံတဲ့ဒါဒီသီလ တမာရီဆိုရဲသူတို့ကပုံပြီးပြည့်စုံတယ်အဓိစိတ်ဓာတ်တမာရီကိုပြောတယ်အဓိဆိုတဲ့ပုံလေးထဲပညာဆိုရဲသူတို့ပညာတွေကတာလူနဲ့ပညာမျိုးဒါဝတိပညာဒါကိုခေါ်တယ်နော်အဲကြောင့်ဝီနီးဆိုတာညာနာလျော်မြတ်သီလတိတ်္ခာကိုအဓိကသီလတိတ်္ခာဝီနီးပဲနော်သုတ်တံကတော့တမာရီပဲတမာရီဟုတ် သမာဓိတရားကိုတောက်တာပေါ့တောက်တန်တရားသမာဓိတရားကိုခေါ်ပညာတရားကြပြီးတော့မှပြီးတော့မှပြီးကပညာတရားကိုခေါ်တာနော်ဒါကြောင့်မို့ဗာမီလိုဝိနိပိရိကကိုအဓိသီလပိကသာရိကဝါရီသာရိကသီလဝါရီအထုပြုရဟောကြားထားရတဲ့အဓိသီလပိကဒါတွေမလုံးနဲ့နော်ခွန်တို့အရင်ကလည်းပြောခဲ့ဦးပါတယ်ဝါရိဒသီလဆိုမလုံးရဘူးလို့တားမြစ်ထားတဲ့အရာအတရအောင်ခိုးရအောင်မလိမ့်ရဘူးဒါမျိုးတွေ ဒါဝါဟိတသီလစာရိတသီလဆိုလုံသင်လုံထိုက်လို့လောရမိဘနဲ့သာသမီမိဘမိဘဝတရားကြည်ရမယ်ဒါမှသာသမီဝတရားသာသမီရဝတရားကြည်နော်သာသမီလေးဝတရားကြည်မိဘမိဘဝတရားကြည်အောင် လုပ်ဖို့ဒါလည်းသူဝတရားကြည်လာတယ်ဘုန်းကြီးတို့ဆရာသမားလုပ်နေတာပေါ့ဆရာသမားတောင်းကြည်ရမယ်ဆရာသမားတောင်းကြည်မှာတပည့်ရတယ်တပည့်တောင်းကြည်မှာနော်ဇနီးမောင်နှံတို့ မျိုးသမီးကမျိုးသမီးတောင်းဝန်တရားကြီးမျိုးသားမျိုးသားတောင်းဝန်တရားကြီးအများကြီးပဲသူကအဲ့ဒီလိုသွားတယ်ပြီးတော့သူ့ရဲ့တောင်းဝန်တရားတွေကြည်ပင်အောင်လုပ်တာကိုစတ္တသီလလို့ခေါ်တယ်ဒါကိုနားလည်အောင်ဘုန်းကြီးတို့အဓိပ္ပာယ်တစ်မျိုးနဲ့ပြောခဲ့ပါလောကမှာအပြစ်နှမျိုးရှိတယ်မလုံတဲ့မလုံထိုက်တာလုံရင်လည်းဒါအပြစ်ဒါဝါရိတာသီလလုံတဲ့လုံထိုက်တာမလုံရင်လည်းအပြစ်ဒါစာရိတာသီလမိဘဆိုမိဘကိုတရားကြည်ရမလဲ မကြင်တာပြစ်ပဲဆရာဆိုဆရာဝတရားကြည်ရမှာမကြင်ပြစ်ပဲမိတ်ဆွေကမိတ်ဆွေဝတရားကြည်ရမြို့သားမြို့သားဝတရားမြို့သမီးကမြို့သမီးဝတရားဒါမျိုးမကြင်တာလူအပြစ်ဖြစ်တာဒါကြောင့်မို့မလုံတဲ့မလုံထိုက်တာလုံရင်လည်းအပြစ်ဝါဒိတာသီလလုံတဲ့လုံထိုက်တာမလုံရင်လည်းအပြစ်ဒါစာရိတာသီလအဲ့ဒီစာရိတာသီလဝါရိတာသီလတွေအဓိကထားဟောထားတဲ့အတွဲ ဝိနိပိကကိုအဓိတိလာတိခါလို့ခေါ်ပါတယ်သုတ်တံပိကနော်တမာရိရအောင်ကျင့်ကြတယ်စိတ်တည်ငြိမ်မှုရအောင်ကျင့်ရတယ်နေဝရတွေကင်းကွာကျင့်ရတယ်နေဝရတွေကင်းကွာမှရှေ့ပညာစခန်းကသွားလို့ရကိုစိတ်တွေငြိမ်တော့မစိတ်အောင်နဲ့ကတ်တော့ဒါကြောင့်ဘုန်းကြီးကလိုရင်းတို့ရှင်ပြောနေတော့မစိတ်အောင်နဲ့ကတ်အောင်ကျင့်ကျင့်ကျင့်အဲ့လိုပြောတာ အစိမ်းအောင်နဲ့ကပ်သွားနိဝရဏဝင်မလာတော့ကိလေသာလုံးလုံးကွာသွားတာလွတ်သွားတာပဲအဲ့လိုစိတ်တည်ငြိမ်မှုရဖို့အကျင့်ကိုအထူးပြုရဟောတာပမာရိပိုင်းပေါ့ထူးပြုဟောထားတဲ့တွေ့ဟိုတုတ်တံပိဋကကိုအတိသီလအတိစိတ်တသိက္ခာအတိစိတ်တပမာရိကိုဆိုလိုရဒီလိုမှတ်တာနော် ။အော်ဗိဓမာကြတော့ပညာအကျင့်ကိုထူပြီးဟောတာနော်။အသိဉာဏ်ကိုရှင်းနေရှင်းနေရှင်းနေမြင့်တတ်တော့။ဘုလိုဒီဝိသုဒ္ဓိပန်ဝိသုဒ္ဓိနဲ့ပြောရရင်ကျင့်စဉ်မှာပထမသီလဝိသုဒ္ဓိပြည်စုံအောင်လို့ဒုတိယပါလို့စိတ်တဝိသုဒ္ဓိစိတ်ထဲမှာနိရောဓညစ်ကြေးတွေကင်းတော့စင်တော့ကျင့်နော်ဒီလိုပြော။ပြီးတော့စိတ်ထဲမှာနိရောဓကိလေသာညစ်ကြေးတွေကင်းသွားပြီဆိုရင် ပညာဝိသုဒ္ဓိပေါ့ဒေဒီဝိသုဒ္ဓိတဲ့ကိုပညာပညာတွေတစ်စင်းနဲ့တစ်စင်းတစ်စင်းနဲ့မြင့်သွားကျင့်ရအဲ့ဒီပညာကျင့်စဉ်ကိုအဓိကထားဟောထားတဲ့တွင်ဗိဓမာပိဋကကိုအဓိပညာသိက္ခာလို့ခေါ်တယ်ဒါလေးမှတ်ထားဖို့နော်ဒါကဝိပဿနာကျင့်တဲ့ပုံဒါအရေးကြီးနော်ပထမကပါလေသီလဝိသုဒ္ဓိဖြစ်အောင်လုပ်ဒုတိယပါလေစေတဝိသုဒ္ဓိဖြစ်ရမယ်ဝိသုဒ္ဓိနဲ့လည်းကိုက်ညီတယ်ဒီမှာဒီဒီဒီသီလ တမာရီပညာသိက္ခာဒီသီလသိက္ခာဒီစိတ်တသိက္ခာဒီပြန်ဒါရင်းနဲ့ကြိုက်တယ်စိတ်တဝိသုဒ္ဓိဖြစ်မှမှတ်စေအောင်နဲ့ကတ်သွားမှအာယုံမှာမှတ်နေလဲရှုမှတ်တဲ့အာယုံမှာမြဲသွားမှကတ်သွားမှနိဝရကိမှာနိဝရကိမှာပညာစခန်းသွားလို့ရအဲ့ကြမှာညာတရားဒီစိတ်မြင့်တက်သွားတတိလောက်ဒီအထောနော်အကြောင်းမို့ အဲ့ဒီမှာမှကျတော့ဒီပညာကျင့်စဉ်ကိုအဓိကထားဟောကြားထားတဲ့အတွက်အဲ့ဒီမှာပိဋကကိုအဓိပညာသိက္ခာလို့ဒီလိုမှတ်ထားပါနော်ဘုန်းကြီးတို့ဒီမှာပြောတာတော်တော်များပါဒီနေ့ဒီလောက်နဲ့ဆုံးသတ်ကြအောင်ဒီနေ့ဟောပြောတဲ့တရားတော်များကိုကြားနာကြားတဲ့အတိုင်းလက်နာကျင့်ကြအထောက်ပံ့ကြသဖြင့်မညာဖုန်ညာလေးပါကိုရလို့ရောက်လွယ်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေ။ ဆရာတော်ဘုရားပြည့်တဲ့ဆုနဲ့ပြည့်စုံရပါလို့ဤရှင်ဘုရားသာဓုသာဓုသာဓုပါဘုရား